အာနာပါနကထာသရုဒ္ဓသရုပ်ကဓမ္မာနုပဒနာကိုဟောတယ်ဆိုပါတယ်အဲဒီကဓမ္မာနုပဒနာကတော့သိတ္တိသပါပဲအာနာပါနသရုဒ္ဓသရုပ်ကအတိုင်းအာထုတော်ကာမိသန္တာနဲ့ဇာဘာရနဲ့ အဲဒီនិဝရဏတွေကိုပယ်တဲ့အတွက်အဲဒီនិဝရဏတွေပယ်တာကိုနှလုံးသွင်းရှုသိမြင်တဲ့အတွက်ဓမ္မ ानु ပဒနာဖြစ်တဲ့ဆိုပြီးတော့အချင်းချုပ်ပါပဲဟောတာအဲဓမ္မ ानु ပဒနာကသတိပ္ပံမှာတော့၅ပိုင်းရှိပါတယ်အဲဒီ၅ပိုင်းသင်လျော်တော့ကြည့်ပြီးတော့ဟောရမှာ စိတ်ဓာနုပါဒနာကတော့အချင်းချင်းချုပ်ပြီးတော့ဟောလိုက်တို့လိုနဲ့ပြီးတယ်သမာနုပါဒနာကတော့အချင်းချင်းဆုံးလို့လည်းမရှိဘူးသူကသူက၅မျိုးပဲရှိနေတယ်သမာနုပါဒနာကလည်းသဘောကျနားလည်တဲ့ပုဂ္ဂိုလ်ကနည်းပါတယ်သတိဓမ္မအများချင်းကာနုပါဒနာသဘောကျနားလည်ကြတဲ့အာနာပါနာတို့အဲခြေသားလုံးငါရဏတို့ဒါတွေနားလည်နေကြ ဝေဒနာ అను ပဒနာကတော့ဝေဒနာတွေသုံးပါးတော့ရှင်းနေတယ်လို့နားလည်နေတယ်စိတ်ဓာ అను ပဒနာဆိုရင်လည်းပဲဘယ်လိုကျွရမလဲဆိုတော့နားမလည်ကြဘူးဟိုဒီဗဒံကျွမနီးနဲ့ဟောပြောနေမှဒီမှာတော်တော်သဘောပေါက်လာကြတာအခုတော့တော်တော်နားလည်တာများလာပါပြီဓမ္မ అను ပဒနာဘိုင်းကြတော့ဘယ်လိုကျွရမလဲဆိုတာသိပြီးတော့နားမလည်ကြဘူးအဲ့ဒါကြောင့်ပြည်ပြည်ချင်းမဟောရအောင် ကုဏသတ္တရံဘိက္ခွေဘိက္ခုအဲဓမေတုဓမ္မာနုပတိဝေရတိသဘောတရားတော့နဲ့သဘောတရားဝိစုရီမေသတုနိဝရဏေတုနိဝရဏ၅ပါးဥသောသဘောတရားတော့နဲ့ရှုရီ တင်ဇပါနာဘိက္ခုေဘိက္ခုနသတုအဲဓမ္မေတုဓမ္မာနုပတိဝိရတဲ့ဒီသတုနိဝရမေတုယောဒနာ၅ပါးဆိုတဲ့တရားတွေမှာဘယ်ပုံမှန်နည်းရှိသလဲဆိုသူ့ကိုရှင်ကြီးရဗန္တံဝဣဇဒံဂာမိသနံအတိမေဣဇဒံဂာမိသံတော်ဒီပဇာနာတိဣဇဒံမိမိသာနာ၌ ဗန္တဝါသင်္ချာစီသည်မူ၏ဖြစ်သောကာမေသန္တာကာမလိုသန္တာကိုမေငါဣဇတံကိုရသန္တာ၌ကာမေသန္တောကာမလိုသန္တာသည်အတ္တိတိရှိသည်ဟူ၍မဇာနာတိတိကာမေသန္တာရှိ၏ရှိမှသိရမယ်ဒါပါပဲကာမေသန္တာရှိတာကဘယ်ပုံမှန်နည်းရှိတာတုန်းဆိုဗိညာသမုဒ္ဒါစာရဝေသင်္နာ ဖန်ပန်ဖြစ်သည်အလိုအားဖြင့်ရှိတာအာမန်ဖြစ်ပြီးတော့အာမန်ဖြစ်ပြီးတော့အာမန်ဖြစ်နေလို့ရှိရင်ဒါရှိတာပဲရောင်းညွတ်တိုင်းညွတ်တိုင်းသာမေသနာဖြစ်နေလို့ရှိရင်ဒါရှိတာပဲအဲဒီတော့ကာမေသနာတစ်ခါတည်းအားဒီသာကြောင့်မူငါကာမေသနာရှိတယ်လို့နှလုံးသွင်းရင် အဲနိဝရဏဓမ္မနုပါဒနာဖြစ်တယ်လို့ပြောရတယ်ဒီလိုတော့သဘောကျကျင်တယ်ကြားတယ်အဲ့ဒါလောက်နဲ့ကတော့ဘာဝနာအသွမ်းတတ္တိဘာမှရှိရမဟုတ်ပါဘူးအင်အားရှိမယ်မဟုတ်ဘူးဒါတော့ဒီလိုလုံးလုံးယုံနေတော့ကာမိသန္တာဖြစ်တိုင်းဖြစ်တိုင်းရှုမှကာမိသန္တာဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းရှုမှဒီကာမိသန္တာကိုရှုပြီးတော့ပယ်ရမှာကာမအလိုသန္တာဆိုတာကာမလိုချင်နှစ်သက်တဲ့တရား ဇနီးလူချင်းနှစ်သက်အပ်တဲ့အာယဝတ္ထုတွေကာမလို့ခေါ်တယ်။ဌာနကတော့လူချင်းနှစ်သက်တဲ့သဘောပါပဲ။ကာမနဲ့ဌာနနဲ့ငကူပေါင်းလိုက်တော့ဘာရတော့လို့လူချင်းနှစ်သက်တဲ့တရားပဲကာမကလူချင်းနဲ့ဌာနကနှစ်သက်တဲ့အဲကာမိဌာနလူချင်းနှစ်သက်တဲ့တရားလူချင်းစရာအာယဝတ္ထုတွေကိုလူချင်းနှစ်သက်တဲ့တရားကာမိဌာနလူချင်းစရာအာယုန်တွေက ကာမဂုဏ်၅ပါးတွေပါပဲအရှင်အာယုလာပါတင်တယ်လေအရှင်အာယုကြည့်လို့ကျူလို့ကောင်းတယ်လာပါတယ်တင်တယ်လေသင်ရတဲ့အာယုတွေပေါ့အိဋ္ဌာယုတွေလို့ခေါ်တယ်သဘာဝအိဋ္ဌာယုပရိသပ္ပအိဋ္ဌာယုနှစ်မျိုးရှိတယ်သဘာဝအိဋ္ဌာယုဆိုတာကတော့သူ့ဟာသူ့ကိုလှနေတာနှင့်နေနေတာ လောကဝဟာရအချင်းပေါ်တယ်လောကဝဟာရအချင်းတကယ်ကိုလှနေတင်းနေနေတဲ့ဥစ္စာသဘာဝအိဋ္ဌာယုံခေါ်တယ်ပရိကဘအိဋ္ဌာယုံကတော့လူတိုင်းလူတိုင်းမှာလှပါတင်းနေတယ်လို့မထင်ဘူးတချို့ပုဂ္ဂိုလ်မှာလှပါတင်းနေတယ်ထင်တယ်တချို့ပုဂ္ဂိုလ်တော့မလှဘူးလို့ထင်တယ်အဲဒါပရိကဘအိဋ္ဌာယုံခေါ်တယ်လှပါတင်းနေတယ်လို့နှလုံးသွင်းတဲ့ပုဂ္ဂိုလ်တွေမှာလှပါတင်းနေနေတာအဲဒီတော့နှလုံးမသွင်းတဲ့ပုဂ္ဂိုလ်တွေတော့လှပါတင်းနေခြင်းမရှိဘူး အဲဒါပရိကပါဣထာယံခေါ်တယ်လူတွေကညွန်စရာသက်သုတ်စရာလို့အတိမပြုထားတဲ့အာယဝတ္ထုတွေဟာဒိဋ္ဌာနေကြတော့သူကနှိမ့်သက်စရာသာစရာဖြစ်နေတာပဲအဲဒါမျိုးတွေကပရိကပါဣထာယံခေါ်တယ်တချို့လူတွေကညွန်စရာမုန်းစရာလို့ အသိမှပြုထားတဲ့ဥစ္စာတချို့လူတွေကနှိမ့်တဲ့ဆရာသားဆရာကောင်းနေလို့ထင်နေတယ်ဒါမျိုးပရိကပါဠိတာကိုဟောတယ်လူတိုင်းလူတိုင်းအကုန်လုံးနှိမ့်တဲ့ဆရာသားဆရာကောင်းတယ်လို့လူတိုင်းလူတိုင်းကပဲအသိမှပြုနိုင်တဲ့အာယုံကောင်းနေလို့တော့သဘာဝအိဋ္ဌာယုံခေါ်တယ်သဘောသူ့ပင်ကိုရင်းသဘောအချင်းကိုအလိုရှိရနှိမ့်တဲ့ရတဲ့အာယုံပဲအိဋ္ဌာယုံဆိုတာအိဋ္ဌာကလိုရှိရတဲ့အာယုံလိုရှိရတဲ့လိုရှိတဲ့နဲ့လိုလားနှိမ့်တဲ့နှိမ့်တဲ့ဆိုတဲ့အာယုံမျိုးအိဋ္ဌာယုံကတော့ အဲဒီသဘာဝအိဋ္ဌာယုံပဲဖြစ်ပြိကပအိဋ္ဌာယုံပဲဖြစ်ဖြစ်အလိုရှိစရာနှိမ့်တဲ့စရာတာယာစရာအနေအားဖြင့်သင်ရတဲ့အာယုံတွေအပြင်မှာကာမဂုဏ်တွေပဲအသင်အာယုံတွေအမှန်အာယုံတွေအနတ်အာယုံတွေအရသာအာယုံတွေအတွေ့အထိအာယုံတွေဒီအာယုံ၅ပါးပေါ့သတ္တဝါတွေ လူလားနှိမ့်တဲ့နေတာလည်းဒီ၅မျိုးပဲသဘာဆက်ဆက်ဘဝဆက်ဆက်ကနေပြီးတော့သတ္တဝါတွေကြိုက်လာကြတာဒီအာယုံ၅မျိုးပဲဘာမှသူစမ်းသမ်းမဟုတ်ကနာရည်တွေ့လို့ရှိရင်၅ခုပဲရှိတယ်မြင်စရာအဆင်းကိုဘာနှိမ့်တဲ့တဲ့ကြားစရာအပန်းကိုသာနှိမ့်တဲ့တဲ့နံစရာအနတ်ဘာနှိမ့်တဲ့တဲ့

သဘာဝအားဖြင့်သူ့အလိုဖြစ်နေလားဘယ်သူမှသင်ပြပေးရတာမဟုတ်ဘူးအဲဒီတော့လာပါတင်နေတဲ့ထင်းတဲ့အစင်အာယုံလေးနားတော်ကောင်းတဲ့ထင်းတဲ့အပန်းအာယုံလေးမွေးတဲ့ထင်းတဲ့အနတ်အာယုံလေးစားလို့တော်လို့ကောင်းတဲ့အရာသာအာယုံလေးတွေ့ထီလို့ကောင်းတဲ့အတွေ့အထိကောင်းအာယုံလေးအဲဒီအာယုံတွေကိုလိုချင်နေတဲ့နေတာကာမိသန္တာပါပဲ။ ဒါပေမဲ့ဒီနေရာတော့လူချင်းစရာနှိမ့်သက်စရာတွေအကုန်လုံးကိုလည်းကာမိဆန္ဒခေါ်တယ်ဒီမှာသူကအရာဓမနဲ့ပဲရတယ်ဆိုတာကိုအရာဓမနဲ့ပဲတယ်ဆိုတော့ရူပယာကတွေရောအရူပယာကတွေရောပါသွားတယ်အကုန်လုံးပဲလောကီတရားတွေနှိမ့်သက်သာစရာဖြစ်တဲ့လောကီတရားတွေအကုန်လုံးပါရတဲ့တဏှာရာဂကိုကာမိဆန္ဒလို့နေမှာတော့အကုန်လုံးဆိုလိုပါတယ်ဒါပေမဲ့လို့အကျဉ်းစားအချင်းတော့ဒီကာမဂုဏ်အာယုန်နဲ့စပြီးနှိမ့်သက်သာရတယ်ကာမိဆန္ဒလို့ အဲဒီကာမေသန္တာဖြစ်ရင်ပြင်ပန်းသိရမယ်။တရားတော်နေတဲ့ပုဂ္ဂိုလ်တွေကမိမိတို့ကမ္မထာကြောင်းထဲမှာထိုင်ပြီးတော့ပေါင်းမယ်၊ပြင်နေ၊ထိုင်နေ၊ပြီးရဲပြီးတော့မှတ်။ဘုရားဆရာကဘယ်မှမသွားစေနဲ့စိတ်ကိုအောင်သာပင်သာလေးတွေစိုက်ပြီးတော့မှတ်နေဆိုမှတ်နေတယ်ပေါင်းမယ်၊ပြင်နေ၊ထိုင်နေ၊ပြီးရဲမှတ်။စိတ်ကထွက်သွားတယ်နေဘူးလို့ စိတ်ကထွက်သွားတော့အများအားဖြင့်ဆိုရင်ကာမိသန္တာနဲ့ထွက်တာများတယ်လူရင်နေတဲ့စရာအယုံလေးတွေစီသွားတယ်မိမိတို့လုံနေကြ၊ကြိုင်နေကြ၊သွားနေကြ၊လာနေကြ၊ပြောနေကြ၊ဆိုနေကြအဲပါလေးတွေသွားသွားပြီးတော့သူကစိတ်ကူးနေတာကိုအလုပ်ကလေးတွေသွားသွားလုပ်တယ်။ဘုန်းကပြောခဲ့တဲ့သောကြမင်းမတဏ္ဍာမရှိတဲ့အယုံ၅ပါးကတော့ရင်းနာမယ်။အဲဒီရဲ့အထောက်ပံ့ဖြစ်တဲ့ပစ္စည်းဥစ္စာတွေဆိုတာလည်းရှိတယ်။ တွေငွေအဲစာဝယ်တော့ပဲဝိုးပဲသုံးဆောင်ပဲအဲဒီဥစ္စာတွေလည်းပဲကာမဂုဏ်တွေပဲအဲဒါတွေနဲ့စပြီးတော့စိတ်ကထွက်ထွက်သွားတယ်ဒီမှာကောင်းတယ်ပင်နေမှနေစိတ်ကဟိုရောက်သွားလိုက်ဒီရောက်သွားလိုက်နဲ့ရောက်သွားတာအရင်းမြစ်တရားစိတ်ကြည့်ရင်လူချင်းနှိမ့်တဲ့စရာအာယုံပဲလူချင်းနှိမ့်တဲ့သဘောလေးတွေပါနေတာပဲဒါလေးကြိုက်လို့သူအဲ့ဒီအာယုံလေးကြိုက်လို့အဲ့ဒီအာယုံတွေကိုသွားသွားတယ်ကာမိသနာအဲဒီကာမိသနာကို ဖြစ်ပေါ်လာရင်မယုံပါပဲဒိဋ္ဌိဟာတွေဖြစ်လာမှတယ်လို့ပဲဒီမှာတော့မယုံမယ်ဘာမှသူနှလုံးသွင်းနေဖို့မလုံးอืมလူချင်းလူချင်းနဲ့နှိမ့်တဲ့နှိမ့်တဲ့တဲ့ဒီကတဏှာရောက်ရင်လည်းရောက်သွားတယ်အဲဒီအဲဒီတော့နှလုံးသွင်းလိုက်ရုံပါပဲသူတရားနဲ့သွားပြီးစကားပြောနေလို့ရှိရင်လည်းပြောတယ်အဲဒီဖြစ်တဲ့အတိုင်းမှားလိုက်ရုံပဲကမစ္ဆန္ဒလည်းအဲဒါ မိမိတဏ္ဍာမှာတရားရှိတဲ့ကာမေသနာကိုတရားရှိတယ်လို့ဒါရှုဖို့ပြီးပုံမှာပဲအတန္တဝဣဇာတံကာမေသနာနတ္တိမေဇာတံကာမေသနာတိဇာနာတိဣဇာတံမိမိကိုယ်ရင်းတဏ္ဍာ၌အတန္တံသင်ကြားမရှိတော့ကာမေသနာဝကာမလူသနာကိုလည်းမေငါဣဇာတံကိုယ်ရင်းတဏ္ဍာ၌ကာမေသနာကာမလူသနာသည်နတ္တိတိမရှိဟု၍ပသနာတိပြီး ။ဗမေဇာရမရှိရင်လည်းမရှိမှန်းပြီးတယ်။ကျူလိုက်မှားလိုက်လို့ပျောက်သွားလို့မရှိရင်မရှိမှန်းပြီး။ဒါကဝိပဿနာဖြင့်ပယ်ရတာပေါ့လေမှားပြီးတော့ပယ်ရ။နောက်အရိယာမင်းနဲ့ပယ်တာကတော့ဒါအရဟတမင်းနဲ့ပယ်တယ်ဆိုတော့ယ ahanan ပြည်ပြီးမှပြင်းတဲ့ဥစ္စာချင်း။အဲရှင်းဖို့ကလည်းပဲ အနာဂါမိမနဲ့ပယ်တာလည်းတချို့ယူမှခြင်းမှတယ်မှာတော့ရအရဒမနဲ့ပယ်ပြီးမှဆိုရင်တော့အထုဇရာတောင်မရှိဘူးမှာတရားလမ်းဆုံးအနာဂါမိမနဲ့ပယ်ပြီးလို့ဉာဏ်နဲ့ကာမရာဂကာမိသန္တာတွေကင်းနေတာကိုလည်းဒါကလည်းပြစ္ဆုတ်ကနာဉာဏ်နဲ့သိရမှာပဲဆိုတရားအထုကိုရတော့မလိုပါဘူးသောတာပတိမဲ့သရာယိမဲ့ဒီနဲ့ပယ်ပြီးတဲ့ကာမိသန္တာအကျမ်းစားတွေဆိုလည်းရှိပါတယ် အပေလေးပါးကြာစေနိုင်တဲ့ကာမိသနာမာယာကြောင့်နေရကာမိသနာလိုချင်နေတဲ့ဓာအကြောင်းပြုပြီးတော့သူဘာသက်ကိုသာချင်းသူဘာဥစ္စာခိုးယူခြင်းစသည်တိုင်အောင်ဒုစရိုက်တွေကိုပြုနိုင်လောက်အောင်လို့သံစွမ်းနဲ့အားကောင်းတဲ့ကာမအလိုဆန္ဒတွေအဲဒီလိုဟာတွေမရှိဘူးသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်သရာဖြစ်ပြီးတဲ့ပုဂ္ဂိုလ်သစ္စောကနာနဲ့ဆင်ញင်ပြီးတော့သိနိုင်တယ်အဲဒါတွေကတော့အရိယာမင်းနဲ့ပယ်တာ ဒီမှာတော့ဝိပဿနာမဲ့နဲ့ပယ်တာကပဲပို့ပြီးတော့အဓိပ္ပာယ်ရှိတယ်မှာသက္ကရာကတော့ဘာနာတဏ္ဍညပဲပြောတာဝိပဿနာမဲ့နဲ့ပယ်တာကတော့ကာမိသနာဖြစ်ပေါ်လာရင်မှတ်ပြီးတော့မှလိုက်မှလိုက်တော့ပြောက်သွားတာမရှိရင်မရှိဘူးသိတာပေါ့အဲနေတဲ့နေတဲ့စိတ်ချင်းနေတဲ့တဲ့နေတဲ့တဲ့သာရင်သာရဲသာရဲလူချင်းလူချင်းနဲ့လူချင်းနဲ့မှတော့ကြတော့ပြောက်သွားမရှိဘူးအဲမရှိတော့လည်းမရှိမှန်းသိတာအာသမှုရသာရဝတိနာ မဖြစ်သည့်အလိုအားဖြင့်မရှိတာကိုသိသည်မရှိဘဲနေတာယထာဇာနုပါဏသာကာမိသနာသာဥပါရောဟောဒီပြင်စပဇာနာတိယထာဇာအရင်ကြောင်းကြောင့်လဲအနုပါဏသာကာမိသနာသာမဖြစ်သေးသောကာမိသနာ၏ဥပါရောဖြစ်ပေါ်လာခြင်းသည်ဟောဒီပြင်တင်စားထိုဖြစ်ပေါ်ခြင်းအကြောင်းကိုလည်းပဇာနာတိပြီးမဖြစ်ပေါ်သေးတဲ့ကာမိသနာဖြစ်ပေါ်လာတယ်အစမရှိသေးဘူးခုဖြစ်လာတယ် အဲလိုဖြစ်ရမှာအကြောင်းနဲ့ရှိတယ်အကြောင်းကသတိပုဂ္ဂိုလ်တွေအနေဆိုရင်တော့သိဖို့မလွယ်ပါဘူးတို့ကတရားထုံနေတဲ့ပုဂ္ဂိုလ်မှာတော့အဲသိနိုင်ပါတယ်ဘယ်လိုအကြောင်းကြောင့်လို့ဆိုအာယောနိသမသိကာရကြောင့်ဖြစ်လာတာသုဘနိမိတတယောနိသမသိကာရဝုလိကာရဝေသေန

တင်နေတယ်လို့နှလုံးသွင်းရတဲ့အာယုံပါပဲတင်နေတယ်လို့ယူရတဲ့အာယုံပါပဲတင်နေတယ်ကောင်းတယ်တင်တဲ့အာယုံပဲကိုယ်တဏ္ဍာငါဖြစ်ဖြစ်သူများတဏ္ဍာငါဖြစ်များသောဖြင့်သူများတဏ္ဍာငါဥစ္စာတွေမိုးပြီးတော့နှိမ့်သက်တာမှုတွေဖြစ်တတ်ပါတယ်နှိမ့်သက်တာမှုတွေညာညာဖြစ်တတ်တယ်သူများတဏ္ဍာငါဥစ္စာတွေအဲဒါနှိမ့်သက်တာဝယ်နေအချင်း အဖာမှာနှလုံးသွင်းလို့ရှိရင်သာကတကနှလုံးသွင်းနေကာမိသနာတွေဖြစ်တတ်တယ်နိစ္စတာမှုတွေဖြစ်တတ်သည်ဝိသဘာကအာယုန်နေမှာအထူးဖြစ်တတ်ပါတယ်လားသဘောမတူတဲ့ယောက်ျားမိန်းမအချင်းချင်းအာယုန်နေမှာအဲဒါနေတဲ့ကွယ်အနေအားဖြင့်ဉာဏ်နာနေဖို့ကိုယ်လက်နေဖို့အချင်းရာတွေ အဲ့ဒါတွေကိုထာတာတာနှလုံးသွင်းလို့ရှိရင်ကာမေသနာတွေဖြစ်တတ်တယ်နိရတအမှုတွေဖြစ်တတ်တယ်အာတိဘိခဝေသုဘနိမိတ်ကံသာသာအယောနိသောမသိကာရဘူးလီကာရောယမဟာရောဥပ္ပန္နသာကာမိသနာသာဥပ္ပါရဥပ္ပန္နသာကာမိသနာသာဝေပုံလာယ ဘိယောဘာဝါယဝေပုံလာယဘိကဝေယံတို့သုဘနိမိတံတင့်နေသောအာယုန်နိမိတ်သည်အတ္တိရှိတင့်နေတယ်လို့ဆင်ရတဲ့အာယုန်နိမိတ်ရှိတယ်တင့်နေတယ်သင်လို့ပဲတင့်နေတဲ့အာယုန်တွေဒါတွေကိုကြိုက်နေရတာဆိုတာတင့်နေတဲ့အာယုန်နိမိတ်ရှိတတ္တသောတင်နေသည်ကိုထင်ရသောအာယုန်နိမိတ်နဲ့အာယုန်နိတံသေကာရပုလိကာရော

ကြံမျိုးများကြခြင်းအကျိုးငါအာဟာရောအကြောင်းမေရီတင်းနေတယ်ထင်တဲ့တင်းနေတယ်လို့ထင်ရတဲ့အာယုံလေးအာယောက်ျားမိန်းမတို့သဏ္ဍာန်မှာရှိတဲ့အာယုံလေးမျက်နှာမျက်ကုံမျက်လုံးစသည်အသေးစိတ်လည်းရှိတယ်ဒီကိုယ်လုံးလည်းရှိတယ်စိတ်ပိုင်းနဲ့အဲ့ဒါလေးတွေကိုကောင်းတယ်လို့ကိုယ်ကထင်နေတာကိုအဲ့ဒါလေးတွေကောင်းတယ်လို့ထင်တော့အဲ့ဒီကောင်းတယ်လို့ထင်တဲ့အာယုံလေးတွေကို ကောင်းတဲ့နေရာချင်းဖာမန်နှလုံးသွင်းတယ်ဘဟုလီကာကအချိန်များစွာနှလုံးသွင်းသူကသိမဖြစ်ဘူးဘာဝနာကသာထက်ထက်နှလုံးသွင်းရတယ်ဖြစ်တယ်ဒီဥစ္စာကတော့မာမမဖြစ်ဘူးသူအလွယ်တကူပဲတခါတော့မြင်ရုံနဲ့တခါတော့ကြားရုံနဲ့သူကလိုလိုဖြစ်နေတာပဲရေညာညင်ရာကနေပြီးနေရာကိုအလိုလိုစီးဆင်းနေသလိုပဲအဲဒီ ကာမဂုဏ်အာယုန်နဲ့တွေ့ပြီဆိုမှဖြင့်ကောင်းတယ်ထင်ရတဲ့အာယုန်တွေသူကမှတ်ထားတယ်စိတ်ကမှတ်တယ်အဲဒါထကထကသိရင်ပေါ်နေတယ်နှလုံးမသွင်းပါနဲ့တားထားလို့တော့ကြယ်ရတာမဟုတ်ဘူးသူကအဲထကထကပြင်းအဲဒါတွေအပြင်းများလာလို့ရှိရင်ဖြင့်ကာမိသနာတွေနောက်ကလိုက်လာတယ်ကာမိသနာတွေနည်းနည်းနည်းနည်းနည်းနည်းပြင်းနည်းနည်းကာမိသနာတွေဖြစ်လာတယ် နှလုံးသွင်းမှုတွေကများလာလို့ချင်းကာမိစ္ဆန္ဒတွေများလာနောက်လုံးလုံးတော့ဖြောက်လို့မရအောင်လို့သိပြီးတော့သွဲသွားတယ်သူကအဲလုံးမင်းသွဲပြီးကြတာသွားတတ်တယ်အာယောနိတော်မနတိကာရဆိုတာဥပ္ပထမနတိကာရနီလာမကြတဲ့လမ်းလွဲနှလုံးသွင်းတာပဲอืมဥပ္ပထမနတိကာရလမ်းလွဲနှလုံးသွင်းတာ အနုပါယမနတိကာရသင်လျော်သောအကြောင်းမဟုတ်တဲ့သံဃာတွေကိုရဖို့ရကိုလိုကြည့်ရတဲ့ကြိုးစည်းစည်းဖို့ရသင်လျော်တဲ့အကြောင်းမဟုတ်တဲ့အလုံးသွင်းခြင်းပဲအလွဲနှလုံးသွင်းတာပါကိုကသီလသမารိစသည်ကိုဖြစ်စေခြင်းနဲ့အဲ့ဒီနှလုံးအဲ့ဒီလိုနှလုံးသွင်းရင်တော့သီလသမารိတွေဖြစ်ခြင်းရင်ကြောင်းမဟုတ်ပြည့်ခြင်းရင်ကြောင်းသာဖြစ်နေလားအနုပါယအကြောင်းမဟုတ်ဘူးကိုလိုကြည့်ရတဲ့ကြိုးစည်းပွားတွေ ဖြစ်ပေါ်ရအကြောင်းမဟုတ်တဲ့နှလုံးသွင်းခြင်းအလွဲအမှားနှလုံးသွင်းခြင်းပဲဒါကတရားဘက်ကနေပြောတာလောကဘက်ကတော့သူ့သာလမ်းမှဖြစ်ခြင်းနဲ့ပြည့်နေမယ်အမှန်လို့ဆိုရမှာပဲလောကဘက်ကနေပြည့်ရင်တော့ဒီလိုနှလုံးသွင်းရမှာတရားဘက်ကနေပြည့်နေတာမဟုတ်တာတွေနှလုံးသွင်းတာအလွဲနှလုံးသွင်းတာတဲ့ဘာတွေလို့ဆိုရင်အနိစ္စကိုအနိစ္စမြဲတဲ့နေရာချင်းနှလုံးသွင်းတဲ့အတုပကို သုဘတင်းနေတဲ့နေရာတွေလုံးသွင်းတဲ့ဒုက္ခကိုသုခချမ်းသာနေရာတွေလုံးသွင်းတဲ့အနတ္တအတ္တမဟုတ်တဲ့သဘောတရားတွေကိုအတ္တကောင်နေရာတွေလုံးသွင်းသည်အဲဒီ၄ခုပါပဲအဲဒီမှာအာယောနိသောမသိကာရယောနိသောမသိကာရဆိုတာမှတ်ရအောင်လည်းမှာအာယောနိသောမသိကာရဆိုတာကုသိုလ်ဖြစ်ခြင်းစမ်းကျင်မဲ့အကုသိုလ်ဖြစ်ခြင်းအကြောင်းအာယောနိသောမသိကာရပဲမှားသည်မှန်သည်ကဗရဏာမဟုတ်ဘူး အာဟုလို့ဖြစ်ဖို့ရနှလုံးသွင်းတယ်ဆိုရင်အဲဒီဥစ္စာအဲဒီနှလုံးသွင်းဟာအာယုန်သမတိကာရမသိနေရောနှလုံးသွင်းခြင်းပဲကုသိုလ်ဖြစ်ဖို့ရနှလုံးသွင်းတယ်ဆိုလို့ရှိရင်ဒါယောနိသမတိကာရပဲဝိပဿနာအရာမှာဆိုလို့ရှိရင်ဝိပဿနာဉာဏ်ဖြစ်ဖို့ရနှလုံးသွင်းတာကယောနိသမတိကာရဝိပဿနာဉာဏ်ပြည့်ဖို့ရနှလုံးသွင်းတာအာယုန်သမတိကာရပဲဒီမှာဒါလေးဆောင်းဖို့လေးမှတ်တယ်အောင်သူကလွယ်ပါရဲ့သူကဆက်ဥဒ္ဒဝရ မမြဲတာကိုမြဲသည်ဟုရှုတာကအာယောနိသမသိကာရရှုတာနှလုံးသွင်းဆိုတော့သကလုံးကျင်လို့ရှုတယ်လို့သူတို့လုပ်တာရှုတာနဲ့နှလုံးသွင်းတာတူတူပါမမြဲတာကိုမမြဲဝိရှုတာကယောနိသမသိကာရဒါကြတော့ယောနိသမသိကာရလာအောင်ပဲခုကယောနိသမသိကာရရှိတယ်အဲတော့ကုသီကရဆိုတာမှဟောအထက်နားမှာရှိတာနော်တင့်တယ်ဟာမြရှုစင်းစားဖြစ်ပွားကာမိသံမတင့်တယ်အာရှုစင်းစားပေကြကာမိသံ အဲသုဘနမိတ်ဆိုတင်းတဲ့ဟာလေတင်းတယ်ပဲတင်းတယ်လာပါတဲ့နေရာချင်းအဲဒါတွေကိုရှုစင်ရင်စဉ်းစားနေတာအဲရှုစင်ရင်စဉ်းစားနေလို့ရှိရင်တဲ့ကာမိဆန္ဒဖြစ်တတ်သည်ကာမလိုဆန္ဒနှိစ္စပါမှုတွေဖြစ်ပွားလာတတ်သည်ဒါကတော့သူကသင်ကြားပါတယ်သူကသင်ကြားတာသင်တယ်ပဲကောင်းတယ်သင်တဲ့ဥစ္စာတွေနှလုံးသွင်းနေနှလုံးသွင်းနေလေနှိစ္စမှုတာယာမှုတွေနောက်ကလိုက်လာလေလေပဲအဲဒီလိုဖြစ်တာကော အဲဒါကြောင့်တရားအထုတ်တရားနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကကုသိုလ်ဖြစ်ဖို့ရတာအလိုရှိတယ်အကုသိုလ်ဖြစ်ဖို့ရတာအလိုမရှိရဘူးအဲဒါကြောင့်အကုသိုလ်ဖြစ်စေတဲ့နှလုံးသွင်းနေတာကိုကျင့်ကြံရမှာသင်နေတဲ့နေရာချင်းမသိမလျော်တဲ့အာယုန်တွေကိုသိရောက်သွားလို့ကျင်အဲ့ဒီစိတ်ကကျွတ်မှပြီးတော့ပယ်ရမှာကျွတ်မှမပယ်လို့တခါတခါလုံးနေရင်တော့ကျရင်သာမေသနာနှိမ့်သက်လို့ခြင်းမှုသာယာမှုတွေတွေ့တာမှုတွေ ခင်မမှုဆွဲရမှုတွေတော့လိုက်တာမှာဆိုခိုင်းဆိုရမယ်တင့်တယ်ဟာများရှုစင်စာဖြစ်ပွားကာမိသံတင့်တယ်ဟာများရှုစင်စာဖြစ်ပွားကာမိသံ နှစ်သက်သာယာမှုဖြစ်တယ်ဆိုရင်ရှင်းနေတဲ့အနေနဲ့နှလုံးသွင်းလို့ဖြစ်တာပါပဲအဲဒါရှင်းတဲ့ဟာများရှုစဉ်းစားရှင်းနေတဲ့အနေနဲ့နှလုံးသွင်းတာအာယုန်တမသိကာရပဲအဲဒီအာယုန်တမသိကာရဖြစ်လို့ရှိရင်ကာမိဆန္ဒဖြစ်ပေါ်လာပြီကာမိဆန္ဒဖြစ်ပေါ်ခြင်းအကြောင်းပဲအာဟာရလူများစားတော့တဲ့အစာအရစားလိုက်လို့ရှိရင်အာယံဗလာတွေပြည့်လာကြလို့ပဲ အဲဒီရှင်းနေတဲ့အနေအားဖြင့်နှလုံးသွင်းမှုတွေဖြစ်လို့ရှိရင်ဟောကာမိသနာဖြစ်ဖို့ရအားအားတွေပြည့်လာတာတောင်းနှင်းလာတာမိသနာတွေပြည့်လာတယ်သင်္နေဟံအာရှုစဉ်စားကဖြစ်ပွားကာမေသံအဲဒီတော့မတင်တယ်တဲ့နေရာချင်းသူရှုရလိမ့်မယ်မတင်တယ်တဲ့နေရာချင်းရှုလို့ရှိရင်တော့အဲဒီကာမေသံကိုပယ်နိုင်တယ် ခြားစားခြင်းကြောင့်ကြောင့်လည်းဥပ္ပန္နတကာမိသန္တာဖြစ်ပြီးသောကာမိသန္တာကိုဘာနံပယ်ခြင်းနှင့်ဟောတိဖြင့်ကျင့်စာထိုကြောင့်ကိုလည်းပဇာနာတိသည်အဲဖြစ်ပေါ်နေတဲ့ကာမိသန္တာကိုပယ်နိုင်တဲ့အကြောင်းလေးရှိတယ်အဲဒီအကြောင်းလည်းပြီးတယ်အဲဒီအကြောင်းကဘာလို့ဆိုလို့ရှိရင်အဋ္ဌိဘိက္ခုအတုပနိမိတ်ကြောင့်အတုပနိမိတ်လေးရှိတယ်မတင်တယ်ဘူးလို့နှလုံးသွင်းတာလေး အဲမတင်တယ်ဘူးလို့အလုံးသွင်းရတဲ့အာယုံလေးမတင်တဲ့နေရာချင်းပြင်နေတဲ့အာယုံအဲဒါအသေးအတုပအရှင်အတုပနှမျိုးရှိတာပါအသေးအတုပကတော့ဥရုမာရကဥဥရောင်တဲ့သူတွေကောင်းဝိနိလကယုံမဲနေတဲ့သူတွေကောင်းဝိပုပ္ပကဤလိုဆိုရွထွက်နေတဲ့သူတွေကောင်းနောက်ပြီးတော့အယိုးစုတွေအဲဒီ သူသေးကောင်းနေမြင်မှုလို့ရှိရင်အဲ့ဒီမြင်မှုတဲ့သူသေးကောင်းနေနှလုံးသွင်းရပြီလို့ပဲဖြစ်မှာပဲတဲ့သူသေးကောင်းနေအကျိုးပုံရ၄ရက်လောက်ကြာတော့တခါလဲခူးရောင်းပြီးတော့ပဂရိတိုင်းမဟုတ်ကြောက်တတ်တဲ့ပုဂ္ဂိုလ်စဉ်ကြည့်တော့တဲမကြည့်အောင်အဲ့ဒါမျက်နှာကြီးရတယ်ပဲဘယ်လိုဖြစ်လာမှမသိဘူးကိုကြီးကလည်း အဲ့ဒါကြည့်ပြီးထွားပြီးတော့လက်မောင်းကြီးတွေပါလေနည်းနည်းတာမဟုတ်ဘူးပွားလို့ဆိုတဲ့ကုရုမာရကကုကုရောင်ဝိညာဉ်လက်ကညနာကြပါစီညာတော့ပြင်ညူမဲပြီးတော့ကြောက်စရာပဲသူအဲပြီးရဒီဒီဒီဒီဘုတ်တွေအဲ့ဒါတွေကလည်းဒီနေရာနဲ့ဒီကြိုကြသူတွေကပြည်စရာတွေရေးထားတဲ့ကားတွေလည်းရှိပါတယ်အဲရိုးစုတွေကတော့ရိုးတွေပဲလားတော့ရိုးတွေကြားနေတယ် အဲ့ဒါတွေကိုဒီလိုအကောင်းပဲလို့လုံးသွင်းရနေတဲ့သာဝယ်ဖြစ်တဲ့အာရုံမျိုးတွေတွေ့တယ်ဒီလိုအကောင်းပဲယောက်ျားတွေကယောက်ျားတွေကလည်းပဲမျိုးသမီးမိန်းမတွေမိန်းမတွေကလည်းယောက်ျားတွေမျိုးသားတွေအဲ့ဒါတွေကဒီပုံမျိုးဖြစ်မှာပဲအတုပါနှလုံးသွင်းအဲဒီလိုအတုပါနှလုံးသွင်းတဲ့ဥစ္စာ အာတိဘိက္ခုအတုပါနိမေတံတထအယောနိတောယောနိတောမစီကာရဘူလီကာရောအယမဟာရောဥပ္ပန္နတဝါကာမိသန္တဘာဟာနာယအဲနုပ္ပန္နတဝါကာမိသန္တနုပ္ပါရဥပ္ပန္နတဝါကာမိသန္တဘာဟာနာယဘိက္ခုယံတို့အတုပါနိမိတံမတင့်တယ်သောအာယုန်နမိတ်ဒီအတ္တိဒီတရတို့မတင့်တယ်သောအာယုန်နမိတ်နဲ့ယောနိတော်မနတိကာရဘူလီကာရော

ဥရုမာရကဘူးရောင်တဲ့သူတွေကောင်းကြီးအနေဒီနေ့ကြပြင်မှာဝိနိလကညုံမဲနေတဲ့အသေးကောင်ကြီးအနေဝိပုဗ္ဗကဤလိုရွထွက်နေတဲ့အနေကုလူဝကဘိုးလောက်တွေစားတဲ့ဘိုးလောက်တွေတပွားပွားနဲ့လူတွေကောင်မှဒီနေ့ကြဒီလိုဖြစ်တာမိမိတို့ပဲတိုင်းရင်ဒီလိုဖြစ်တာနောက်ကြတော့အာတိကအယိုးစုတွေအယိုးတော်မှတပြင်းပြင်းနဲ့အယိုးမှုန်နေတယ်အောင်အမျိုးမျိုးဖြစ်ပြီးတကလားသွားတယ် အဲဒီသူသေးကောင်းတွေဒီနေ့ကျဖြစ်မှာပဲတဲ့ပင်ကြီးမှာသွားကြည့်လို့ရှိရင်သုတ္တန်ရောက်တဲ့ခါကျဒီလိုရိုးတွေလည်းအများကြီးပါပဲဟွန်းရိုးတွေအများကြီးခြေတုံးကတော့အသက်ရှင်နေစဉ်ကာလတုန်းကတော့အဲဒီပုဂ္ဂိုလ်တွေကသူလူထောင်ထောင်နဲ့တရေဝဝပုဂ္ဂိုလ်တွေပါပဲဆိုလည်းပဲဂုံသိရှိတဲ့ပုဂ္ဂိုလ်တွေဆိုလည်းဂုံသိမရှိဘူးဆိုလည်းပဲသမဏမိုင်းမဲတဲ့လူစွမ်းကောင်းကြီးတွေပေါ့ အဲဒီလိုပုဂ္ဂိုလ်တွေဟာအကျိုးကြတော့ဘာမှမရှိတော့ပါဘူးဂုံသိမ့်လည်းမရှိတော့ဘူးသူသွားကောင်းသတိကောင်းနေဘာမှမရှိတော့ပါဘူးအဲဒီလိုတစ်နေ့ကျရင်သူကဖြစ်သွားမှာအဲဒါတွေနှလုံးသွင်းရမယ်ဒါတွေအတုပမတင်နေတဲ့နေရာနဲ့နှလုံးသွင်းတာအရှင်အတုပကတော့သံမင် မွေးခြင်းခြေသက်တဲ့သွားအရေးအသားအကျိုးအယိုးယူရင်းခြင်းဒီအညွတ်နှလုံးအသက်အမေးပြင်းစုဥမဥဒင်စာရိစာအောင်အောင်တော့ဆိုတဲ့အသရှိတယ်ပေါ့လေ32ခုဒါသားတွေ အဲ့ဒါတွေသင်ညာအဲ့ဒီထဲမှာအထူးအားဖြင့်ညွှန်ကြားဝဲအကောင်းဆုံးသင်ကြားဆုံးဟာတွေကတော့အဲညီကျင်ငယ်တို့နာတို့တွေတို့တလိတ်တို့ဒီဘုတ်တို့ဒီဥစ္စာတွေပေါ့အဲ့ဒါတွေကလူတိုင်းလူတိုင်းမှာရှိနေတာပဲဒါတွေနှလုံးသွင်းစဉ်နေလို့ရှိရင်တော့อืมဒါရကြနှိမ့်တဲ့ဆရာမရှိဘူးဒါရကြနှိမ့်တဲ့ဆရာကျင်းပြောက်တယ် အသင်းမြင်ရလို့အပြင်ဘက်ကအသင်းကတင်းနေတယ်လည်းဖြစ်နေပေမဲ့တော့အတွင်းကသာခွာကြည့်လိုက်မယ်ဆိုလို့ရှိရင်သူကဒီကိုယ်လုံးမှာအသွေးတွေပြင်းလာပဲကြောတွေနဲ့ရိုးတွေနဲ့ကျွဲတွေသလိပ်တွေနဲ့အစာအိမ်ထဲမှာစာသစ်တွေနဲ့အဲဒီကအစာဟောင်းအိမ်ထဲကြတော့ရှင်ကြီးတွေနဲ့အဲဒီအိမ်ထဲမှာရှင်ငယ်ကြီးတွေနဲ့ဒီကိုယ်လုံးမှာသူကပြည့်နေတယ် ဒါတွေကစဉ်းစားမယ်ဆိုလို့ရှိရင်တော့ဖြစ်တဲ့ဆရာသားဆရာမရှိဘူးအဲ့ဒါတွေကိုနှလုံးသွင်းရမယ်အဲ့ဒီလိုနှလုံးသွင်းလို့ရှိရင်ဖြစ်ပေါ်နေတဲ့ကာမမဖြစ်သေးတဲ့ကာမဆန္ဒလည်းမဖြစ်ဘူးနေတဲ့ခင်မင်းနဲ့ตายရတဲ့တွေ့ရတဲ့သဘောမဖြစ်သေးရင်လည်းမဖြစ်ဘူးဖြစ်လာလို့ရှိရင်လည်းအဲ့ဒါနှလုံးသွင်းရင်သက်သက်ယူရှားပြီးတကလားကျင်းပြောက်သွားတတ်တယ်တဲ့ဒါပဲမလို့အစကအလေးအလာမရှိဘဲနဲ့တော့နည်းနည်းခက်တယ်သူက နလေးလာရှိနေမှအမြဲတည်းနှလုံးသွင်းနေမှာအဲဒါကြောင့်မတင့်တဲ့အာရှုစဉ်းစားပယ်ချကမဲ့ဆံမတင့်တဲ့အာယုန်နမိတ်ကိုဘာတလဲလဲနှလုံးသွင်းရှုပြီးတော့နေလို့ရှိရင်ကာမိသနာကိုပယ်နိုင်ပြီကာမိသနာပယ်ခြင်းလို့ရှိရင်အဲဝိပဿနာဘာဝနာသူမရှိရင်လည်းအဲဒီလိုပဲသင်မြင်ပြီးပယ်ရမှာပဲဆိုရမယ် မတင့်တဲ့အာရှုကျင်းစာပေစာကမိသံမတင့်တဲ့အာရှုကျင်းစာပေစာကမိသံ သာဂရာကနေအာယောနိတော်မစီကာရယောနိတော်မစီကာရတွေခွဲတာအဲဒီဓမ္မသနာဖြစ်ပွားကြမှာအာယောနိတော်မစီကာရပဲမတင်နေတာကိုတင်နေတဲ့နေရာချင်းမလျောအောင်ဆင်ရင်လို့ဓမ္မသနာကိုပယ်နိုင်ခြင်းအကြောင်းကတော့ယောနိတော်မစီကာရပဲမတင်နေတဲ့ရုပ်ကိုယ်ကြီးကိုမတင်နေတဲ့နေရာချင်းအတုပအနေအချင်းနှလုံးသွင်းဆင်ရင်ကြောင်း ကာမိသနာအတိလည်းမရှိဘူးဖြစ်ပြီးသားကာမိသနာလည်းပဲွယ်ပြောက်ပြီးတော့သွားတယ်ပယ်နိုင်တယ်ဒါကမာရီတော်မှာတရိုက်လာအဲဒါကဒါကဒါကအာယနိတော်မစီကာရယောနိတော်မစီကာရတို့က၄မျိုးခွဲထားတယ်၄မျိုးလုံးဝိပဿနာနဲ့တော့အနာသုံးကြပါတယ်ဒီဥစ္စာမမြဲတာကိုမြဲသည်ဟုရှုတာကအာယောနိသောမသိကာရမမြဲတာကိုမမြဲဟုရှုတာကယောနိသောမသိကာရဒါလွယ်လွယ်ပဲအမှတ်တော်နာလွယ်တယ် အဲဆိုရမမြဲတာကိုမြဲသည်ဟုရှုတာကအာယောနိသောမနတိကာရာမမြဲတာကိုမြဲသည်ဟုရှုတာကအာယောနိသောမနတိကာရာမ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 တယောက်တည်းပဲဖြစ်နေတာပဲဟိုတုန်းကမြင်တဲ့ငါကပဲအခုမြင်တယ်လို့မြင်တာလည်းမြဲတယ်မြင်ရတဲ့အသင်ကိုယ်တဏ္ဍာကသူ့တဏ္ဍာကအသင်နေဒါတွေလည်းပဲအရင်ကမြင်မြင်ရတာနဲ့အခုမြင်ရတာအတူတူပဲအဲဒီကမြင်မှုတဲ့အသင်နဲ့အခုမြင်မှုတာနဲ့အတူတူပဲဒုတိယကိုတစ်ခါမြင်မှုလို့ရှိရင်နောက်တစ်ခါတွေ့တဲ့အခါအရင်ကတွေ့မှုတဲ့ပုဂ္ဂိုလ်ပဲသူပဲဒါလိုမြဲနေတဲ့နေရာချင်းထင်းနေတယ်ဟွန်းအဲဒါ မြဲတာကိုမြဲသည်ကိုနှလုံးသွင်းတာတဲ့ဒါတမင်ကလောက်ပြီးတော့နှလုံးသွင်းရတာမဟုတ်ဘူးသူ့သဘာဝအတိုင်းကြီးနေတာခေါင်းကတောင်ဘဝကြီးတွေနေရကိုသူ့လိုလိုသိသိနေတယ်လို့ပဲမဟုတ်မဟုတ်တဲ့ဘက်ကနေနှလုံးသွင်းတာအယောနိသမတိကာရကလည်းသူ့ဟာသူဖြစ်နေပါမှသင်္นานတက်နေရတာမဟုတ်ဘူးမဟာမလေးလာအားထုတ်နေရတာမဟုတ်သူ့သဘောအတိုင်းသူဖြစ်နေအဲ့ဒါမမြဲတာကို မြဲတယ်လို့နှလုံးသွင်းအာယနိတမသိကာအဲ့ဒီအာယနိတမသိကာရကြောင့်လဲကာမိသနာကြီးဖြစ်တာပဲဒါကြောင့်လဲမြဲနေတဲ့နေရာချင်းထင်ပြီးတော့ပုဂ္ဂိုလ်သူကိုယ်တွေမြဲတယ်လို့ထင်ပြီးတော့နေတဲ့မှုသာယာမှုတွေဖြစ်ကြတယ်မမြဲတာကိုမမြဲဘူးရှုတာကယောနိတမသိကာရတဲ့ဟောခဏကမြဲတယ်ကိုရှုတာနဲ့မမြဲဘူးရှုတာဒီလိုပါပဲလွယ်ပါရဲ့သူက မာနမှန်တယ်ရှုတာယောနိသမသိကာရတဲ့ဆိုရမယ်မမြဲတာကိုမမြဲဘူးရှုတာကယောနိသောမနသိကာရ ပါး၆ပါးကပေါ်နေတဲ့တရားတွေကမမြဲတဲ့တရားတွေကြီးတယ်ပဲအဲဒါတွေမမြဲဘူးလို့ရှုလို့ရှိရင်ဒါယောနိသမသိတာလားတဲ့ဒါအဲဒါတမင်ကလောက်ယူမှဖြစ်တယ်မမြဲဘူးမမြဲဘူးတဲ့သိုးနေုံနဲ့မဖြစ်သေးဘူးအကျိုးကဒီလိုပညာပြောင်းတဲ့ယုံနဲ့ကိစ္စပြီးပါတယ်လို့ဆိုအောင်ပဲပဲဟုတ်မလဲပညာကပြောင်းလို့သိမ့်လွယ်တာမဟုတ်ဘူးအဲမမြဲတာကိုသိမှဖြစ်မှပြီးမှဒီတိုင်းဒီတိုင်းကိုလိုက်ရှုနေမှမမြဲတာကိုသိမှ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 ဓမ္မတစ်ခါကြောင့်ဓမ္မတစ်ခါကြောင့်မှတ်သိတဲ့စိတ်ကလည်းပြင်းပြင်းပြောက်လိုက်အဲ့ဒါတွေကိုယ်တိုင်တွေ့ရတဲ့အခါမှာမမြဲတာကိုမမြဲဘူးနှလုံးသွင်းတာပဲရှုတာပဲအဲ့ဒါဝိပဿနာပဲမမြဲတဲ့တရားကိုမမြဲဘူးလို့အဲ့ဒီမှာတရားသိတာအဲ့ဒါဝိပဿနာပဲအဲ့ဒါယောနိသမတိကာရအဲ့ဒီယောနိသမတိကာရဟာ ကာမေသနာကင်းခြင်းကြောင့်ကာမေသနာကမဟုတ်ပါဘူးနောက်ပြပါရခိနာမေရဥရိစကုကုစအကုန်လုံးကင်းခြင်းနိုင်ပါလေနိဝရဏ၅ပါးလုံးကင်းခြင်းနိဝရဏတွေတော့မကဘူးသိချင်းအကုသိုလ်ကိလေသာတရားတွေလည်းငြိမ့်တာပဲဒီယောနိသမတိကာရကြောင့်ငြိမ့်ငြိမ့်ပြသွားတယ်မှားတိုင်းမှားတိုင်းမှားရင်ပြောရင်မှားရင်ပြောရင်မှားရင်ပြောရင်နဲ့ဒါလိုသာသိနေလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်လည်းမဖြစ်ဘူး ဖြစ်ပြီးသားအကုသိုလ်တွေလောဘဒေါသမောဟတွေလည်းပဲမှန်ရင်ကြောက်ရင်လည်းကြောက်သွားတာပဲကာမိသနာဖြစ်နေရင်လူကျင်တယ်နှစ်သက်တယ်မှားလိုက်လူကျင်တယ်ကြောက်လိုက်လူကျင်တယ်ကြောက်လိုက်တယ်ဟောလုံးလုံးဖြစ်ပေါ်လာပဲနဲ့ငြိမ့်ပါတယ်အဲ့ဒါဖြစ်ပြီးသားကာမိသနာကိုလည်းပယ်နိုင်တယ်မဖြစ်သေးတဲ့ကာမိသနာလည်းမဖြစ်အောင်လို့ပယ်နိုင်တယ်အဲ့ဒီလိုအကျိုးရှိပါတယ်အားကြောင့်ယထာဇာခြင်းချင်းယထာဇာခြင်းအကြောင်းကြောင့်ဒီဥပ္ပန္နတာကာမိသနာဖြစ်ပေါ်လာပြီးတော့ကာမိသနာ ကိုဘာဟာနာပဲခြင်းသည်ဥပ္ပန္နကာမိသနာသာဖြစ်ပေါ်လာပြီးတော့ကာမိသနာဤဘာဟာနာကျင်းပြောက်ခြင်းသည်ပဲဆိုတာကျင်းပြောက်တာပါပဲဗရာနဲ့ဆိုရင်ဗမာနဲ့မချောပဲခြင်းပဲဆိုတော့ဓမင်တကာကိုနင်တို့သွားကြရောဟဲ့ဆိုတွန်းပြရအောင်မလို့ပြင်ဒီလိုမဟုတ်ပါဘူးကျင်းပြောက်သွားတာပါပဲအဲရှင်းစရာတွေကလည်းတခါတခါကျတော့အဲ့ဒီအသေးပဲနဲ့ပေးတာတစ်စဲကသုံးညမှာ သေကသုံးရမှာဉာဏ်ဘုဒ္ဓရိပြမှာသမိတတံကလောမသောပါပေါ့ပရိသတိဆိုပြီးတော့အဲ့ဒီမှာအဲဉာဏ်ဘုဒ္ဓရိဗျာဝါကြောင့်ချင်းဉာဏ်ဗျာဝါချင်းကြောင့်ချင်းနေလေကောလောမဉာဏ်ဘုဒ္ဓရိဗျာဝါသမိတတံမှာဉာဏ်သမိတတံမှာချင်းကိုယ်ဤတုံလို့ချင်းနေလေကောရောလောမသောအချင်းတတိမွင်းချင်းထားချင်းနေလေကောအာတိအဲဘဝိတ္တိစေလတံဘဝိတ္တိစေလတံ သောတို့ဖြစ်သောကြောက်ခြင်းကိုတုံလို့ခြင်းဖြစ်ပြီးမွေးခြင်းထားခြင်းကိုဝိသိတတိပေအလတ္တဒါနဲ့ကတည်းကပေးရတယ်ပေအလတ္တအဲဒီလိုဆိုတော့ဗမာစကားနဲ့တော့ကိုမချောဘူးပေအလတ္တဆိုတော့အဲ့ဒါကိုသိစရာတွေကပရိသတိကြောက်ကင်းလက်တံလို့ပေးတာဟုတ်တယ်ကြောက်သွားတာပါပဲပယ်တယ်ဆိုကြောက်တာပဲအဲဒီ ကြောက်ချင်းကိုယ်တို့လုံးချင်းရသိမွင်းချင်းထားခြင်းကဘုရားကုံတရားကုံသံဃာကုံနဲ့အာရုံပြုလို့ပိဋိပါမိုးစာတွေဖြစ်နေလို့ရှိရင်ကြောက်သွားတာပဲဆိုမာလိုတော့ဆိုလို့ရှိရင်အဖို့မရှိကြောက်တတ်တဲ့ပုဂ္ဂိုလ်ကအနိဗ္ဗာန်ပေါ်ကြည့်နေတယ်လို့နှလုံးသွင်းလိုက်တော့ပေါ်ကလည်းတကယ်ကြီးနီးနားမှာအဲအဖို့ရှိတယ်လို့နှလုံးသွင်းတာနဲ့ဟောအကြောက်ကြီးသွားမကြောက်ဘူးဥသာတော်ကကိုကြောက်ရဲဘယ်သူမှမရှိဘူးထင်လို့ရှိရင်ကြောက်တတ်တယ် အဲဒါနာနာဘသူရှိနေတာပဲအာကိုကြရှိနေတာပဲဆိုရင်ဒီကနေ့ကြောက်ကြည့်ရတော့အဲဒါမျိုးပါပဲဆရာတရားသံဃာကိုယ်နဲ့လုံးသွင်းတော့ကြောက်ချင်းကိုတုံလုံးချင်းကြပြီးမွေးချင်းထားချင်းတွေဒါတွေဟာကျင်းပြောက်သွားလိမ့်မယ်ဆိုတော့ပရိသတ်ဒီပေအားလက်တံလည်းကတော့ဒီလိုပေးရကျင်းပြောက်ချင်းပါပဲကျင်းပြောက်လက်တံနဲ့ဒီဆရာတွေကပေးတယ်အခုလည်းဒီမှာလည်းဒီလိုပဲဥပါဏတာကာမိသန္တာကဖြစ်ပေါ်လာသောကာမိသန္တာကိုဘာနာပယ်ခြင်းသည်ဟောဒီပြု ဖြစ်ပေါ်လာတဲ့ကာမိသန္တာကိုပယ်ပြီးဖြစ်ပေါ်လာတဲ့ကာမိသန္တာကိုကျင်းပြောက်ခြင်းပဲဥပါဒနာကာမိသန္တာသာဖြစ်ပေါ်လာတဲ့ကာမိသန္တာဤဘာဟာနံကျင်းပြောက်ခြင်းသည်ဟောဒီဖြစ်၏ဖြစ်ပေါ်လာတဲ့ကာမိသန္တာကျင်းသွားတယ်ပျောက်သွားတယ်လူညင်နှစ်သက်တဲ့စိတ်ကလေးပေါ့လူညင်သားလေးနှစ်သက်တာလေးဗာရတာလေးသဘောကျတာလေးသူဖြစ်ပေါ်တော့ဖြစ်ပေါ်လာပြီသူပျောက်သွားတယ်အဲ့ဒါဘာကြောင့်ပျောက်တော့ဆိုယထာအကျဉ်းကြောင်းကြောင့်ပျောက်တယ် သင်္ဆာထိုအကြောင်းကိုလေးပဇာနာလေးပြီးအဲဒီကြောက်ချင်းအကြောင်းလေးကိုယောဂီပုဂ္ဂိုလ်ကသိတယ်လူကျင်တယ်လူကျင်တယ်နှိမ့်တဲ့တယ်နှိမ့်တဲ့တယ်တော့မှတ်နေပျောက်သွားရောအဲဒီလိုပျောက်သွားတော့ဘာကြောင့်ပျောက်သွားလဲဆိုမှတ်လို့ပျောက်တာပဲဒါယောနိတော်မသိကာရပဲစိတ်တိုင်းစိတ်တိုင်းလေးတွေကိုလိုက်ပြီးတော့မှတ်တော့ဖြစ်ပြီးပျောက်ဖြစ်ပြီးပျောက်မမြဲတဲ့သဘောတွေမှတ်ရင်မှတ်ရင်သိနေတာကိုအဲဒီလိုသိနေတော့ အဲယောနိသမသေကာရဘောတရားဒီလိုသိတာအဲဒီတော့ယောနိသမအဲဒီတော့ယောနိသမသေကာရပြင်မှန်တိုင်းသိနေတော့နေတဲ့ပါရတဲ့စိတ်ကာမိသနာလေးကနောက်ထမဖြစ်ဘူးပြင့်နေရတာတခါလေရဆဲသွားတယ်ဒါကယောဂီပုဂ္ဂိုလ်တွေကကိုယ်တိုင်တွေ့တာပဲအနာရှင်းပါတယ်လို့အဲဒါကြောင့်မမြဲတာကိုမြဲသည်ဟုရှုတာကယောနိသမသေကာရမမြဲတာကိုမမြဲဟုရှုတာကယောနိသမသေကာရလို့တူတူနောက်ဆင်းရဲကိုချမ်းသာဟုရှုတာကယောနိသမသေကာရ င်ရဲကိုဆင်းရဲဝိရှုတာကယောနိသမဏိကာတော့ဒါရရလွယ်ပြီ။ခိုင်ဆိုရဆင်းရဲကိုသံသာဝိရှုတာကယောနိအာယောနိသမဏိကာရာဆင်းရဲကိုသံသာဝိရှုတာကအာယောနိသမဏိကာရာ လုံးလိုက်ပူလိုက်နားလိုက်ကျင်တဲ့ကဲခဲလိုက်ဒါတွေပြောတာမဟုတ်ဘူးဆင်းရဲကတော့သင်္ခါရဒုက္ခသင်္ခါရဆင်းရဲတွေဖြစ်လိုက်ဖြစ်လိုက်နဲ့ဖြစ်ပြီးပြဖြစ်ပြီးပြနေလို့မြစ်သာဝယ်မရှိအာကိုယ်ဝယ်မရှိတဲ့ဆင်းရဲတွေမမြဲလို့ပဲဆင်းရဲနေတာမမြဲလို့ပဲနှိမ့်သက်ဝယ်မရှိတာအဲဒီဆင်းရဲတွေကိုချမ်းသာတင်တယ်ဆိုတော့ကောင်းတယ်တင်တာပေါ့ဒုက္ခကပမာလို့ဆင်းရဲလို့တော့ပြန်ရတယ်ဒါပေမဲ့ပမာလို့မကောင်းမှုဆိုတာနဲ့အတူတူပဲ ဒုက္ခကချမ်းသာလို့ကျင်ရတယ်ဒါလည်းကောင်းတယ်ဆိုရင်တူတူပဲမကောင်းတာကိုကောင်းတယ်လို့ထင်နေတာအာကိုစရာနေတဲ့စရာသာစရာမဟုတ်တဲ့ယုံနာတရားတွေဖြစ်လိုက်ပြက်လိုက်နေပါမှအာမကိုလို့တဲ့တရားတွေအာကိုစရာနေတဲ့စရာသာယာစရာနေရာဖြင့်ထင်နေတာဟာကဒုက္ခပညာတွေခေါ်တာပဲအာယောနိတော်မစီကာတာတဲ့ဗျာသင်ရဲ့ကိုချမ်းသာဥထင်တာမကောင်းတဲ့တရားတွေကောင်းတယ်လို့ထင်တာအဲဒါအာယောနိတော်မစီကာတာပဲတဲ့ဒါကတမင်က လေးလာကြက်မှတ်နေရတာမဟုတ်ဘူးသူကသူဖြစ်နေတာပဲဒါကငယ်လေးကစပြီးတော့သူ့လိုလိုဒီလိုဖြစ်နေတာပဲอืมဖြစ်ပြနေတယ်တရားတွေဖြစ်ပြနေတာကမသိတဲ့ဟာကိုမသိတော့အဲ့ဒါတွေအာကိုကြနှိမ့်တဲ့ဆရာတာယာဆရာတွေသင်ပြီးတော့သဘောကျနေအဲအာယုန်ဓမ္မသီကာရကြောင့်ကာမိသနာတွေဖြစ်လာတာသဘောကျတယ်ဆိုတာကာမိသနာလားအဲ့ဒါလေးတွေကိုဆင်းရဲကိုဆင်းရဲမှသိသွားလို့ရှိရင် ယောနိသမနေကာရသင်္မာသိသွားလို့ရှိရင်နှိမ့်သက်တာမှမဖြစ်တော့ဘူးဆိုရမယ်သင်ရဲ့ကိုသင်ရဲ့ကိုရှုတာကယောနိသောမနသိကာရ ဆဲဖြစ်ပြန်လို့သင်္ခါရဒုက္ခအစင်မှန်တရားတွေကိုဆင်းရဲတွေပဲခဏမစဲဖြစ်ပြန်တဲ့တရားတွေဘာမှနေတဲ့ဆရာသားဆရာလူချင်းဆရာမမောဆရာတွေ့တာဆရာပြင်ဘာမှမရှိဘူးအဲဒီလိုသိတာအဆင်းရဲဟုသိတာပါပဲယောဂီပုဂ္ဂိုလ်တွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့မှတော့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဒါတွေလည်းတွေ့ရတယ်။မှတ်ကောင်းလာရင်လည်းဒါတွေ့တယ်။အဲဒါမတွေ့သေးလို့ရှိရင်မှတ်ကိုမကောင်းသေးလို့ပဲဥစ္စာကတော့ အာဒုက္ခသာပုဂ္ဂိုလ်ရဲ့အဲ့ဒါမတွေ့သေးဘူးအဲ့ဒါအမှမကောင်းသေးဘူးလေတချို့တော်တော်ကြာကြာအာထုတ်နေမယ်လို့တမာရိညာမဖြစ်တော့လေအဲ့ဒါမတွေ့ပါဘူးဖြေလိုက်ပြလိုက်ပဲတွေ့နေမှာတော့စာတွေ့တာတွေ့တယ်ကိုယ်တိုင်တွေ့မတွေ့ဘူးအခုကကိုယ်တိုင်တွေ့မှဖြစ်မှာစာတွေ့နေတော့မပြီးဘူးဒီတိုင်းဒီတိုင်းလေးတွေခေါင်းသားလေးခေါင်းနေဆိုပြောက်သွားဘိန်းသားလေးဘိန်းနေဆိုပြောက်သွား ကိုယ်တယ်ဆိုကိုယ်တာပြောက်သွားနားတယ်ဆိုနားတာပြောက်သွားစိတ်ကူးတယ်ဆိုစိတ်ကူးတာပြောက်သွားမြင်တယ်ဆိုမြင်တာကပြောက်သွားကြားတယ်ဆိုကြားတာပြောက်ဒီလိုမှတိုင်းမှတိုင်းဘယ်ဟာမှယက်တည်နေတယ်တရားမရှိဘူးမှားရင်ပြောက်ရင်မှားရင်ပြောက်ရင်နဲ့မှတ်စရာအာယုံနဲ့မှတ်တည်တဲ့စိတ်ရောတစ်ယောက်တည်းပြောက်နေတာကြီးတဲ့တွေ့ရတော့အားကိုးစရာမရှိဘူးပြက်လိုက်ပြက်လိုက်နေတဲ့ခါလဲနေတဲ့စရာသာစရာဒွါရစရာအားကိုးစရာမရှိတဲ့တရားတွေပဲဆင်းရဲတရားတွေကြောက်စရာတွေပဲမပြီးလို့သာပြီးမယ်ဆိုရင်ကြောက်စရာကောင်းတယ် မခိုင်ကန့်တဲ့ယုံနာတရားတွေကိုခိုင်ကန့်တဲ့ခန္ဓာကိုယ်ကြီးနေငါကောင်ကြီးနေရချင်းအာကိုနေကြတာကငါမသိသေးပါဘူး။အာအများကြီးအများကြီးလက်ရှိဥမှာပဲအာကိုပြီးတော့နေကြ။အမှန်စင်စစ်ကတော့မျက်စိတမင်တရားတိစ္ဆခအတွင်းလည်းအကြောင်းမညို့သိနေတာပဲခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ထဲမှာအကြောင်းမညို့လို့ချင်း ယုံနာတရားတွေအထူးအားဖြင့်ယုတ်တရားတွေပေါ့ယူကောင်းယုတ်တန်နဲ့ဆက်ပြီးတော့မပြင်းအဲ့ဒီချိန်ပြီးတာပဲမချင်းမစိုးသိနေပြနိုင်တဲ့သဘောတရားတွေကြီးရပဲအဲဒါကြောင့်အာမကိုလောက်တဲ့တရားတွေဆင်းရဲတရားတွေပဲအဘိနာပฏิပိလနာတင်တာဒုက္ခဘိနာပฏิပိလနာတင်တာအမြဲမပြနှိမ့်ဆက်ခြင်းသဘောကြောင့်ရှင်းမှုပြမှုကနှိမ့်ဆက်နေလို့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နှိမ့်ဆက်နေလို့မရထင်တာကြောက်စရာကောင်းသောကြောင့်ဒုက္ခဆင်းရဲပဲကြောက်စရာလည်းကောင်းလို့ဆင်းရဲဖြစ်တယ် ရှင်ဥပြမှုကနေဆက်နေလို့လဲကြောက်စရာကောင်းတယ်ကြောက်စရာကောင်းလို့ဆင်းရဲပဲအဲတိုင်းကလည်းဘုညာဥပမာချင်းပြောနေတယ်ပြူလူပြူပါတိအဲတိုက်ရင်ကြီးများလိုင်ကောင်းကြီးများဝင်ပြီးတော့နေရမယ်ဆိုရင်ကြောက်စရာကောင်းတယ်ဒီကအသောဟောင်းကြီးတွေရှိတယ်ကြောင်းဘုရားဟောင်းတွေပါဒီမှာရှိပါတယ်လိုင်ကောင်းတွေအဲဒါပြူလူပြူပါတိဥဒီက ကွယ်အပ်ပြီးတော့ရွာပြီးတော့နေပြီးပြိုတော့မဲ့အချိန်မျိုးရောက်နေပြီအဲဒီအသဝူကြီးတဲ့ဝင်းနေရမယ်ဆိုမွန်းမွန်းဒီဘက်ကပဲလှမ်းပြီးတော့ကြည့်ရအတွင်းမွန်းကိုဝင်းတုံပြိုကြလိုက်လို့ရှိရင်ဒုက္ခပဲလို့ဆိုတိုက်ကြီးတွေလည်းတိုက်ဟောင်းကြီးတွေပါလေဆိုလို့ရှိရင်ပြိုလို့ပြိုတာနီးဆွေးရွပြီးတော့နေတဲ့တိုက်ဟောင်းကြီးတွေပေါ်တက်နေပါဆိုရင်အဲဒါမနေဘူးကိုတက်နေတော့ဘုံဘူးတော့ပြိုတက်နေကြအဲ့ဒါလိုပဲ ခန္ဓာကိုယ်ရဲ့ရုပ်တရားဘယ်ချိန်မှဆိုပြတ်နိုင်တဲ့အတွက်ကြောင့်ရောက်เสียကောင်းတယ်တဲ့အဲ့ဒါကိုမသိလို့မပြတ်နိုင်ဘူးအနေနဲ့ငါတော့ငယ်သေးရဲ့နောက်အများကြီးသက်ရှိဦးမှာပဲစသည်ဖြင့်ကိုယ့်ကိုအားကိုးပြီးတော့နေကြတာအမှန်တော့ဒီကိုယ်ထဲမှာအားကိုးကြဘာမှမရှိဘူးခန္ဓာမသက်ဖြစ်နေတဲ့တရားတွေပဲဆိုတော့ဒါမြင်ရမှာဘူးဒါကလည်းစိတ်ကူးရုံနဲ့တော့မမြင်ဘူးဆိုတာဖြစ်ဖြစ်တွေစိတ်တိုင်းစိတ်တိုင်းလိုက်ရှုမှတ်နေမှာသမာဓိညာအားကောင်းမှလည်းမှာ မှတ်တိုင်းပြောင်းမှတ်ရင်းပြောင်းရင်းမှတ်ရင်းပြောင်းရင်းနဲ့မှတ်တိုင်းမှတ်တိုင်းကြောက်ကြောက်သွားတာတွေကိုကိုယ်ပိုင်ညာနဲ့တွေ့မှဒီမှထင်မှာသာဝေသင်္ခါရအိဋ္ဌာရီအိဋ္ဌာရစပြီးတော့သာဝေသင်္ခါရအိဋ္ဌာရီဒါပညာယပတ္တိအထနေမိဒုက္ခိဣဒ္ဓမေရောဝိသုရိယအာဝေလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်အိဋ္ဌာမမြဲကုန်ဣတိဆိုရာသင်္ခါရနဲ့ပညာဝိပဿနာပညာယပတ္တိတွေ့မြင်လေ၏ သင်္ခါရမှတ်တိုင်းမှတဲ့သင်္ခါရတရားတွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေတာတွေရှင်းမမြဲတဲ့တရားတွေပဲလို့ဝိပဿနာဉာဏ်ဖြင့်မြင်တယ်မှရင်မှရင်မမြဲတဲ့တရားတွေနဲ့ဒါဒုက္ခအထဒုက္ခနဲ့ဒုက္ခမမြဲဟုသိမြင်ရတော့ဆင်းရဲနိုင်မမြဲဟုသိမြင်ရတဲ့တရားတွေဆင်းရဲလို့လည်းထင်ပြီးတော့အဲဒီဆင်းရဲတွေနိဗ္ဗာန်ရဲ့ဒီနီးမှုတွေဒါတော့အပြစ်ပြများနေတဲ့တရားတွေကြောက်စရာကောင်းတဲ့တရားတွေပဲဆင်းရဲတရားတွေပဲဒုက္ခသစ္စာတရားတွေပဲ အဲဒီတရားတွေမှာမပြောင်းမွေးတော့ဘူးအစတော့ကကိုယ်ဘဝလေးနဲ့ကိုယ်အစဉ်သင့်ပြီးတော့နေတာပြောင်းမွေးနေတဲ့ပုံစံတွေမပြောင်းမွေးဘူးတချို့တရားလာပြီးအထုတ်ကြသောသောကတော့ဒီလိုပဲကိုယ်အခြေအနေနဲ့ကိုယ်ပြည့်ပြည့်စုံစုံဖြစ်နေတော့ပြောင်းမွေးနေကြတာသာယာနေကြတာကိုယ်ဘဝလေးနဲ့ကိုယ်အဲတရားတော့ဒီလိုဒီပိုင်းရောက်လာလို့ရှိရင်မပြောင်းမွေးဘူးကိုယ်ဘဝနဲ့ကိုယ်လည်းမပြောင်းမွေးဘူးနောက်ဘဝတွေလည်းလူထဖြစ်ဖို့နတ်နတ်နောက်ဘဝလောကတွေထဖြစ်ဖို့ဒါတွေလည်းအလိုမရှိတော့ဘူး နိဗ္ဗာန်နဲ့ညင်းငွေသွားတယ်တကယ်ညင်းငွေတာတော့အဲဒီတော့ညင်းငွေတာဧတမေဘောဝိသုဒ္ဓိယဧတဤညင်းငွေခြင်းနေဒီသုဒ္ဓိယဣရိတမှာစင်ကြယ်သောနိဗ္ဗာန်ဤမေဃယောက်ျောင်းရာကြောင်းပေရီအဲဒီတော့ညင်းငွေတဲ့တော့ကနိဗ္ဗာန်ရောက်ဖို့ရတယ်အဲဒီတော့ညင်းငွေလို့ရှင်မကြခင်ပဲနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သွားလိမ့်မယ်နိဗ္ဗာန်ညာဖြစ်ပြီးရင်ဆိုတော့လည်း ပါရမီညာလိုက်တော့ပဲကျိုးပုဂ္ဂိုလ်လည်းနောက်တော်လေးကြာမှလည်းပဲရောက်ပါတယ်ကျိုးပုဂ္ဂိုလ်တော့လည်းပဲထိုင်တွင်းရောက်တာလည်းရှိတာပေါ့အခုကလာတော့ရောက်သေးတယ်ဒါတွေနေမနာညာပြီးမို့စိတုမြတ်တာညာရှိတယ်ပြီးသင်္ခါညာလည်းရှိတယ်နောက်သင်္ခါရုပ္ပခါညာလည်းရှိသေးတယ်အဲဒီတော့အဲအဲဒီညာနေတင်လည်းပဲနာယီပိုင်းဒီရပိုင်းလာပိုင်းနဲ့ကြာချင်းကြားနေတော့ဒါပြောလို့တော့မပြောဘူးသို့တော့သက်သာတဲ့ပုဂ္ဂိုလ်တွေဆိုရင်သိမကြဘူးပေါ့လေတက်သွားတော့တဲ့နေမနာညာဖြစ်လို့ရှိရင် အဲ့ဒါဆင်းရဲကိုဆင်းရဲဟုမြင်လာယောနိသမတိကာရအဲဒီယောနိသမတိကာရကြောင့်လည်းပဲဒီကာမိသနာကျင်းလာတယ်ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှုနေရတာကာမိသနာဖြစ်တယ်အဲကာမိသနာလေးမှလည်းဖြစ်ပြီးကြောက်သွားတော့အဲ့ဒါလေးတွေ့ရလို့ရှိရင်ဆင်းရဲတရားနေရာချင်းဆင်းသွားတော့နိဗ္ဗာန်မှုဆက်ပြီးတော့မပြည့်ဘူးအဲလိုငြိမ့်ပြီးတော့သွားပါတယ် တော့နောက်တစ်ခုကအနတ္တရောအတ္တလို့ထင်တာတွေရှုတာတွေနှလုံးသွင်းတာတွေအာယုန်သမသိကာရငါကောင်မဟုတ်တာကိုငါကောင်ကိုရှုတာကအာယုန်သမသိကာရရဲ့ဆိုရမယ်ငါကောင်မဟုတ်တာကိုငါကောင်ကိုရှုတာကအာယုန်သမသိကာရငါကောင်မဟုတ်တာကို မာဂဟုရှုတာကခါယောနိသောမနတိကာရာ တူတူပါပဲဒါဒီအတ္တကောင်အတ္တအတ္တကိုခေါ်တယ်အသက်ကျင်ပြီးတော့အများရန်တည်နေတဲ့ငါကောင်လေးအတ္တကောင်လေးအသက်ကောင်လေးဒီကိုယ်ထဲမှာရှိတယ်လို့ဒီနေ့ဆွဲလာတယ်ဒီနေ့ကအနတ္တဥပဒနာပိုင်းမှာပြောခဲ့ပါပြီအဲယုံနာနမသင်္ခါရယုံနာတရားတွေခန္ဓာမစက်ဖြစ်ပြတဲ့ယုံနာတရားတွေကိုပဲငါးကောင်အသက်ရှင်နေတဲ့ကောင်အတ္တကောင်လို့အမြင်သွဲလာနေတယ်ဒါကတော့သင်သွဲအားကြီးပါတယ် မြတ်စွာဘုရားတရားတော်နဲ့ဘုံဘုံမတွေ့ရသေးတဲ့ပုဂ္ဂိုလ်တွေဒီရှင်ဆွဲအနာအကြည့်ပါလေ။ဒီရှင်ဆွဲအကြည့်။အမှန်တရားဆွဲလန်းတတ်တဲ့တရားတွေပဲ။ဒါတွေဆွဲလန်းကြတယ်ကောင်းတာတွေပဲ။အသက်ရှင်နေတယ်ကောင်းနေလို့ဆွဲလန်းကြတယ်။အဲဒါကြောင့်အဲ့ဒီတရားတွေကိုငါးကောင်နေအတ္တကောင်နေအားဖြင့်နှလုံးသွင်းတာကျူတာသင်ញင်တာသဘောကျတာသင်ញင်တာအာယုန်ဒီသမသီကာရပဲမသိနေနှလုံးသွင်းတာပဲ။ အဲဒီလိုလုံးသွင်းခြင်းကြောင့်လည်းပဲအကုသိုလ်တရားတွေဖြစ်ဒီကာမိဆန္ဒလည်းဖြစ်တာပဲမိမိကိုယ်လည်းပဲသက်ရှင်နေတဲ့ငါပဲယောက်ျားပဲသူတစ်ပါးကိုယ်လည်းပဲသက်ရှင်နေတဲ့အဲပုဂ္ဂိုလ်ပဲသတ္တဝါပဲမိမပဲအစသည်ဖြင့်ပေါ့အဲဒီလိုအသွဲလန်းနေရှိဒီလိုသွဲလန်းနေဖြစ်တာအာယောနိသမတိကာရတွေအဲဒီအာယောနိသမတိကာရကြောင့်လည်းကာမိဆန္ဒလူချင်းနှိမ့်တဲ့မှုတွေ တမ်းမဲ့မှုတာယာမှုတွေဖြစ်တာတဲ့ဒီဥစ္စာအဲ့ဒါကိုလည်းယောဂီပုဂ္ဂိုလ်ကမှန်နေရင်သိရတယ်လူချင်းနေတဲ့မှုဖြစ်လာတော့ချင်းဘယ်လိုနှလုံးသွင်းလို့ဖြစ်တာလဲဒါလေးငါနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ကငါကိုယ်နှလုံးသွင်းခံရတဲ့ပုဂ္ဂိုလ်ကသူ့ယောက်ျားပဲမိန်းမပဲအဲအသက်ရှင်နေတဲ့အကောင်ပဲဒီလိုထင်ရတာကို ဘောတရားနေရာချင်းမပြီးဘူးအဲဒါကြောင့်မို့နေတဲ့မှုသာမှုတွေ့တာမှုခင်မင်မှုလူခြင်းမှုကာမေသနာဖြစ်တာတဲ့အဲဒါကြောင့်လည်းအာယုန်သမီးကလည်းဖြစ်ပုံလေငါကောင်မဟုတ်တာငါကောင်မဟုတ်ဘူးရှုတာကတော့ယောနိသမသိကာရပဲတဲ့ဆိုရမယ်ငါကောင်မဟုတ်တာကိုငါကောင်မဟုတ်ဘူးရှုတာကယောနိသောမသိကာရ အနာတ္တကိုအနာတ္တလို့ယူတာပါပဲပါဠိလိုဆိုရင်တော့ဆိုလို့ပိုးလွယ်ပါတယ်ဒါပေမဲ့လည်းနည်းနည်းပေါ်အောင်လို့ဗျာငါကောင်မဟုတ်တာကိုလို့အဲရှင်းသွားအနာတ္တတရားတွေငါကောင်တော်ကောင်ပုဂ္ဂိုလ်ကောင်သက်ရှင်နေတဲ့ကောင်မဟုတ်တဲ့သဘောတရားတွေမျက်စိကမြင်တိုင်းနားကကြားတဲ့နှာခေါင်းကနားနဲ့လျှာရတာသာသရင်ကိုယ်အတူသင်စီကုသနာကြံစီတဲ့အခုကျွမှနေရတဲ့တရားတွေပဲ င်တယ်ကြားတယ်နားတယ်စားတယ်စသည်ရှုမှန်ရတဲ့တရားတွေပေါင်းတယ်ပင်တယ်ကိုယ်တယ်စတယ်ရှုမှန်ရတဲ့တရားတွေသိကုသနာကြံစီရရှုမှတ်တယ်အကုန်လုံးပဲအဲဒီရှုမှတ်ရတဲ့တရားတွေဟာမှန်စင်စစ်ကတော့သဘောတရားတွေကြီးတယ်ပဲယုတ်တရားနဲ့နာတရားချင်းချင်းပါချင်းသူသဘောတည်းသူဖြစ်ပြနေတယ်တရားတွေသဘောတရားတွေကြီးတယ်အသက်ရှင်နေတဲ့ကောင်တွေမှမပါဘူးရှိလည်းမရှိဘူး ဒါပေမဲ့လည်းပဂရိပုဂ္ဂိုလ်တွေကအဲ့ဒီလိုထင်တယ်တရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကဝိပဿနာဉာဏ်ရှင်းလာတဲ့အခါသမထဉာဏ်ဘိုင်းကစပြီးတော့ပေါ့အဲဒီမှာမှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အာရုံတွေမှတ်ပြီးတဲ့စိတ်တွေကမှတ်ရင်မှတ်ရင်ကြောက်ကြောက်သွားတဲ့သဘောတွေတွေ့ရတယ်သူကသူပြသူကသူကြောက်နေတာပဲကိုမဖြစ်ချင်တာတွေကလည်းဖြစ်လာတာပဲကိုမပြောချင်တာတွေကလည်းကြောက်သွားတာပဲကိုယ်လိုတိုင်းဘာမှဖြစ်ဘူးသူသဘောတည်းသူဖြစ်နေ စရာရှိရင်ပူတယ်အေးစရာရှိရင်အေးတယ်နာစရာရှိရင်နာတယ်ခံခဲ့စရာရှိရင်ခံခဲ့တယ်အဲပါရီကဘယ်မှကောင်းအောင်လို့ပြုပြင်လို့မရဘူးသူအကြောင်းအားလည်းဥစ္စာသူဖြစ်နေတာလေတွေ့ရတယ်အဲဒါသူသဘောနဲ့သူဖြစ်နေတဲ့တရားတွေသဘောတရားတွေအတ္တတော့အသက်ရှင်နေတဲ့ကောင်းမဟုတ်ဘူးလို့ဆိုတာရှင်ရှင်သဘောကြပြီးတော့ပြီးတော့အဲ့ဒါရေးကြည့်ပါလေဒီနေ့အနတ္တဥပါဒနာလည်းပြောခဲ့တယ် အဲ့ဒါပြီးဖို့ရည်ကြည်ရည်အနတ္တအနတ္တိခဲ့တယ်လူပြီးဖို့ရည်ကြည်ဒါလည်းကိုယ်ပိုင်ညာနဲ့ပြီးမှသာပြီးတယ်မပြီးသေးဘူးအဲ့ဒါကငါကောင်မဟုတ်တာကိုငါကောင်မဟုတ်ရှုတာနှလုံးသွင်းတာသိတာယောနိသမသိကာရအခုမှတ်ရင်မှတ်ရင်နဲ့မှတ်ရင်မှတ်ရင်နဲ့မှတ်ရတဲ့အာယုရောမှတ်ပြီးတဲ့စိတ်ရောဒုက္ခိတာနဲ့သူဖြစ်ပြီးပြည့်သွားတဲ့သဘောတရားမျှပဲသူ့အလိုအလျောက်အကြောင်းအားလျော်စွာဖြစ်ပြီးပြည့်သွားတဲ့သဘောတရားမျှပဲ ဒီလိုသိတာကိုပထမအစတုန်းကတရားမထုတ်ခင်ကညာမရှိသေးခင်ကဆိုလို့ရှိရင်တစ်သက်လုံးတစ်ဘဝလုံးအသက်ရှင်ပြီးတော့တီးနေတဲ့အကောင်ကတကယ်ရှိတယ်လို့ထင်ခဲ့တာပါအခုအဲ့ဒါတွေဘာမှမရှိဘူးသူခိုက်တာနဲ့သူဖြစ်ပြနေတဲ့သဘောတရားများကြီးရဲ့ပဲသူရှိကမသိကြလို့အသက်ရှင်နေတဲ့ငါကောင်အသက်ကောင်ရှိနေတဲ့အောင်းမေအမှန်စင်စစ်ကတော့တရားမှ ငါကောင်သက်ကောင်ဆိုတာဘာမှမရှိဘူးသူခိုက်တာနဲ့သူဖြစ်ပြီးပြည့်နေတဲ့သဘောတရားကြီးတယ်ပဲလို့ယောဂီပုဂ္ဂိုလ်ရဲ့ညာထဲမှာကျင့်ပြီးတော့သိရမှာအဲဒီလိုသိရမှာအရေးကြီးရဲ့အာမတိလေးရင်ဖြင့်ဝိပဿနာကလိုပါသေးတဲ့သူကသာသိရမှာဒီဥစ္စာကိုပိုင်မင်းနေကိုကိုညာနဲ့ကျင့်နေအောင်သိရအဲဒီလိုသိသွားလို့ရှိရင်အဲဒါအနတ္တညာဖြစ်တာပဲငါကောင်မဟုတ်တာကိုငါကောင်မဟုတ်ရှုတာနှလုံးသွင်းတာသိတာယောနိသမသိကာရာ အဲဒီယောနိသမသိကာရကြောင့်လည်းဒီကာမိသနာကိုပယ်နိုင်တယ်ကာမိသနာမဖြစ်ဘဲရင်နေတဲ့ယောနိသမသိကာရကြောင့်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သူသဘောတည်းဖြစ်ကြောက်နေတဲ့အနာတ္တတရားတွေပဲသဘောတရားတွေမျှပဲလို့ကျွင်းကျွင်းသိနေလို့ရှိရင်အဲဒီနိစ္စတာမူတောင်းတာမှုရင်မဖြစ်ပါဘူးယောက်ျားမိန်းမနေရာနဲ့တာယာမှုမဖြစ်ပါဘူးသူသာဖြစ်ပြီးကြောက်တာတွေဖြစ်နေတယ် တရားတရားမရှိမှမပြီးတော့နိသက်သာမှုလေးဖြစ်လာရင်လည်းအဲ့ဒါလေးကိုမှားလိုက်တဲ့အခါဖြစ်ပြီးကြောက်သွားတဲ့သဘောလေးတွေ့ရတာသူသဘောတိုင်းသူဖြစ်ပြနေတာပဲလို့ပြီးလိုက်တာနဲ့နောက်ဆက်ပြီးတော့နိသက်လူညမှုသာမှုတွေဆက်မဖြစ်ဘူးငြိမ့်သွားတယ်အဲ့ဒါယထာဇာခြင်းကြောင့်ကြောင့်လည်းဥပ္ပန္နတာကဥပ္ပန္နတာကမိသန္တာဖြစ်ပေါ်လာသောကမိသန္တာကိုဘာနာပယ်ခြင်းဒီတနည်းဥပ္ပန္နတာကမိသန္တာဖြစ်ပေါ်လာသောကမိသန္တာ၏ဘာနာကင်းပြောက်ခြင်းဒီဟောဒီရှိကျင်းစာတို့ ဖြစ်ပေါ်လာသောကာမိသန္တာကိလေသာချင်းရဲ့အကြောင်းကိုလည်းပဇာနာတည်ပြီးအဲဒီအကြောင်းလည်းပဲအဲဒီပုဂ္ဂိုလ်ကဒီလိုမှားလိုက်လို့ဒီလိုပျောက်သွားတာပဲဆိုတာသိရသိရမတင်နေတာကိုတင်နေသည်ဟုထင်တာကအဲအာယောတိတမသိကာရဒီဘက်မှာသိကြရတယ်လုံးကြတော့မတင်နေတာကိုတင်နေသည်ဆိုတာပြီးပြီးလုံးကြနေတယ်မှာဒီကပေးလိုက်တဲ့မူဝါဒပါပါတယ်ုန်လေးတွေကပူတယ်မှလို့ညာသို့လိုက်ကြတာတော့ပြောတာ မတင်တယ်ဒါကိုတင်တယ်သီဟုအသီလေးလုံးနာမယ်ဆရာကလည်းကြားမတင်တယ်ဒါကိုတင်တယ်သီဟုရှုတာကအာယောနိသမနတိကာရတဲ့ဆိုရမယ်မတင်တယ်ဒါကိုတင်တယ်သီဟုရှုတာကအာယောနိသမနတိကာရ ကအကြိုက်ကတော့မတင်နေတာတင်နေတာသူရှိနေတာပဲ။မတင်နေတာတင်နေတာရှိတဲ့သူကယူယူပကာယလှပါတင်နေတာနဲ့မလှပါမတင်နေတာလောကလိုကတော့သူရှိနေတာပဲ။တရားသဘောလိုကတော့အဲ့ဒါတွေကမရှိဘူး။အကုန်လုံးမတင်နေတာကြီးတဲ့ပဲသူကသုံးချက်ချက်ချတာတရားသဘောကအဲ့ဒီမှာလောကအထင်မြင်နေတော့ဥစ္စာခက်တယ်။ မတင်နေတာကဘယ်ဘုံပဲနည်းမတင်နေတယ်ဆိုခုနကပြောတဲ့အတိုင်းသာမင်မွေးခြင်းခြေသက်လည်းပဲသွားအရေးစသည်ဖြင့်သက်ဆုပ်ယွန်ရှားပွဲတွေစုပေါင်းပြီးတော့ဖြစ်နေလို့ဒါမတင်နေတာကိုမိမိတို့ကိုမိမိတို့တင်နေအောင်လို့ဆိုပြီးတော့ပြုပြင်နေလို့ပဲနေစဉ်နေစဉ်မျက်နှာသိရတဲ့ရည်ကျွေးရတဲ့အဲဒါသတိလိမ့်ရတဲ့သာမင်တို့မုတ်စိတ်တို့စသည်ဖြင့်ဒီလိုဥစ္စာတွေမလျောက်ပါတဲ့ဥစ္စာတွေကို သင်္နေလျောက်ပါအောင်ကြည်ကောင်းလို့ပြည်ပြင်ပြီးတော့ပေးရတယ်။ဟွန်းဒီလိမ့်တာလိမ့်ပါလောက်ရလောက်ပေါ်တဲ့ဥစ္စာတွေကောင်းပြီးတာပြီးတာတွေပြုပြင်ပေးနေရ။အဲကိုကကြီးညော်ညစ်ကြီးတွေအများအားဖြင့်ဖြစ်အောင်လုပ်ပေးနေရ။အဲကြီးကြီးငယ်တွေဆိုတာလည်းကြည့်အဲ့ဒါတွေမတုတ်တင်မစေးကြောလို့ရှိရင်ဒါတွေတော်တော်မကောင်းတဲ့ဥစ္စာတွေပါပဲ။ဒါတွေကလည်းအများအားတုတ်တင်စေးကြောပေးနေရ။အဲတုတ်တင်စေးကြောထားစေကောင်အပြင်ကသာသင်ကျတာအတွင်းမှာလိုက်ကြည့်လို့ရှိရင်ခုနပြောတဲ့အတိုင်း ဒီရင်ငယ်တွေဆိုသူသူကနဲ့သူရှိနေတာပဲဒီကိုခန္ဓာနဲ့ကနဲ့မရှိလို့လည်းမဖြစ်ဘူးอืมစာသေးဆိုတာလည်းစားတဲ့အစာတွေဒါတွေလည်းသူစာရင်းထဲမှာရှိနေတာတွေကပလိတ်နာတို့တရွေးတို့စသည်ဖြင့်လူယုံစရာတွေကလည်းဒီထဲမှာအများကြီးရှိပါသေးတယ်အဲ့ဒါတွေရှိပြီးတော့နေလို့တရားတော်နေရာချင်းတော့တင်းနေတာရေလည်းမရှိပါဘူးတင်းနေတာရေလည်းမရှိဘူးလောကနေရာချင်းတော့ လူတွေဟာသူခိုက်တာနဲ့သူတင်းတယ်ပဲလို့ဆိုရတဲ့အစိတ်ပိုင်းတွေရှိနေတာပါပဲဒါပေမဲ့တရားတော်နေရာနဲ့တင်းနေတာမရှိဘူးသေချာဆင်ញင်ကြည့်ရင်တဲ့15နှစ်16နှစ်အရွယ်ဆိုတော့ကိုတင်းနေတဲ့အရွယ်လို့ဆိုရတာပဲနော်အဲ90 80အရွယ်ရောက်သွားလို့ရှိရင်ဒါတွေကဘာမှအသုံးချမှာမဟုတ်ဘူး ယောက်ျားချင်းမိန်းမချင်းယောက်ျားလည်းကိုကြီးတွေချင်းမိန်းမတွေလည်းဘွားကြီးတွေချင်းပါညံကြပါဘူးခိုးလုံးကတော့သူ့ဥစ္စာအံကြနေလားသူတောင်းတောင်းနဲ့အဲလှပါတဲ့နေတယ်လို့သင်ရတဲ့ဥစ္စာတွေဘာမှမရှိတော့ဘူးအဲဒီလိုလည်းပဲကြောင်းလဲဖောက်ပြန်လာလို့မတင်နေတဲ့သဘောတွေမတင်နေတဲ့သဘောတွေအဲလောလောဆယ်အားဖြင့်လည်းသမင်မွေးခြင်းစရှိတော့သက်သက်ရင်ကြဝဲအစုအပေါင်းတွေဖြစ်လို့လည်းမတင်နေတဲ့သဘောတွေ နောက်ဆုံးနေ့ကျသေပြီးတော့လည်းဥရုမာရကကူးရောင်မဲ့သူစေကောင်စသည်ဖြစ်သွားမှမို့လည်းမတင်နေတဲ့သဘောတွေအဲ့ဒါတွေကိုလောကအနေအချင်းတင်နေတယ်လို့ထင်နေတာတွေပေါ့လေအဲ့ဒါတွေကိုဒီကအာယောနိတော်မသိကာရလို့ဆိုတယ်မတင်မတင်သောနှလုံးသွင်းခြင်းပဲလောကအနေအချင်းသူဟာသိတယ်ဟုတ်လို့နှလုံးသွင်းတယ်လို့တကယ်လှတဲ့ဥစ္စာလှတယ်လို့အတိမပြူတာမှားနေတာပဲဆိုယောနိတော်မသိကာရဖြစ်နေလောကဘက်ကနေပြီးတရားဘက်ကတော့အာယောနိတော်မသိကာရပဲတဲ့ဥစ္စာအဲဒီလို ဖြစ်နေတဲ့နှလုံးသွင်းခြင်းကြောင့်ကာမိသနာတွေဖြစ်တာတဲ့။ဒါကတော့ခုနကလည်းပြောပြီးပြီ။အဲဒါတော့ရှင်းနေပါ။နောက်အဲဒီမတင်တဲ့သားတွေခုနကပြောတဲ့အတုပနှလုံးသွင်းအတုပအပေအတုပအရှင်အတုပနှလုံးသွင်းတော့မတင်တဲ့သားကိုမတင်တယ်ဘူးလို့နှလုံးလုံးသွင်းရှိတာယောနိသမသိကာရဆိုရမယ်။မတင်တဲ့သားကိုမတင်တယ်ဘူးရှိတာက ယောနိသောမနတိကာရာ နှလုံးသွင်းခြင်းကြောင့်လဲအေးမဖြစ်သေးတဲ့ကာမေသနာတွေမဖြစ်ဖို့နဲ့ငြိမ့်နေပါလေမဖြစ်လာဘူးဖြစ်ပြီးတော့ကာမေသနာတွေနှိမ့်သက်တာမှုတွေဖြစ်လာလို့ရှိရင်လည်းမှားလိုက်ကြောက်သွားတယ်အဲ့ဒါသုံသွားပါလေကယောနိသမတိကလည်းဒါအမြဲတမ်းမှတ်ထားပြီးနေရာတိုင်းနေရာတိုင်းဝိပဿနာဉာဏ်နဲ့စပ်ပြီးတော့အာယောနိသမတိကာရဆိုတာအဲမြဲတဲ့အနေချမ်းသာတဲ့အနေ ပုဂ္ဂိုလ်သတ္တဝါအနေတင့်နေတဲ့နေရာလုံးလုံးရအာနိတမတိခါရပဲမမြဲတဲ့အနေဆင်းရဲတဲ့အနေပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားအနေမတင့်နေတဲ့နေရာဖြင့်ဒီကျုပ်ပြီးတော့သိနေတာကယောနိတမတိခါရပဲဒါဝိပဿနာဉာဏ်တွေပဲမတိုင်းမတိုင်းအမှန်တိုင်းသိနေတယ်နောက်ပြီးတော့ထာဂတာကအပိစတဏှီအချင်းပြောမယ်တဲ့မာရီတော်ကဟုတ်သေးပဲနဲ့ဒါကဆရာက တတိပြောဦးမယ်အရမ6ပါးသောတရားတွေက6ပါးသောတရားတွေကကာမိသန္တတာဘာနာယကာမိသန္တာကိုပယ်ဖို့ရသံဝတ္တတိဖြစ်ပါလေသည်ကာမိသန္တာပယ်ဖို့ရအကြောင်း6ပါးရှိတယ်6ပါးသောတရားတွေရှိပါရီတော့ဆိုလို့ရှိအာတုဘာနိမိတတာဥက္ကဟောအာတုဘာနမိတ်ကိုယူခြင်းအာတုဘာနမိတ်ကိုယူခြင်းနှလုံးသွင်းခြင်းအာတခုတဲ့ အတုပဘာဝနာနုယောဂောအတုပဘာဝနာကိုအထုတ်ခြင်းအတုပနှလုံးသွင်းတာပေါ့ဘာလဲလဲနှလုံးသွင်းအိန္ဒြိယသို့ဂုဒ္ဓဒွါရတာအိန္ဒြိယတို့၌လုံညုံသောစကားရှိသည့်အဖြစ်ဘောဇနေမတ္တညုတာစားဝယ်၌အတိုင်းရှိကိုသိသည့်အဖြစ်အဲဒါကနှစ်ခုလေးခုရှိသွားတယ်။ဒါကကလျာဏမိတ်တာ မိကောင်းရှိသည်ဖြစ်သဗ္ဗာယကထာသင်လျော်သောစကားရှိရှိသည်ဖြစ်အဲဒီ6ပါးပဲအဲဒီ6ပါးကိုဒီမှာဆောင်မိုးလုပ်ထားပါတယ်အဲဒီဆောင်မိုးနဲ့ပဲပြောရတယ်ယုံမွယ်ထင်စီပွားလျက်နေအိမ်သေးဆောင်စည်းရာဒီသုံးခုယုံမွယ်ထင်စီဆိုတာအတုပနမိတ်ကိုဥက္ကဥက္ကဟသင်ယူခြင်းသုံးဟုတ် ရှုခြင်းနှလုံးသွင်းခြင်းပေါ်တယ်ဒီမှာသင်္သေးဆိုတော့ရှုတဲ့တိတ်လေယုံဘွယ်သင်္သေးအတုပမတင်တယ်တဲ့အနည်းအားဖြင့်သင်ပါစေပွားလျက်နေတဲ့အတုပဘာဝနာပွားနေပါဣန္ဒေဆောင်ပြီးပါဣန္ဒေသူကိုဣန္ဒေသူဘုဒ္ဓတော်ရတာဒါလေးဆိုရမယ်ယုံဘွယ်သင်္သေးပွားလျက်နေဣန္ဒေဆောင်ပြီးရာဣန္ဒေဆောင်ပြီးရာ ဝယ်ခြင်းစေဝါလေးရဲ့နေဣန္ဒြေဆောင်စည်းရာညွန်ဝယ်ခြင်းစေဝါလေးရဲ့နေဣန္ဒြေဆောင်စည်းရာ သင်ယူနေုံလည်းပဲသင်နေစဉ်လည်းပဲအတုပါတွေဖြစ်တတ်ပါတယ်တချို့ယွန်းတဲ့ပုဂ္ဂိုလ်တွေကအဲဒီအတုပါတွေကြောက်ပြီးတော့ပြောလို့ယွန်းတယ်သင်ကြဆက်စုပ်တချို့အောအာနာဖွဲ့ကုန်လာတယ်ကွာအတရားနှလုံးမသွင်းရသေးဘူးအာမထုပါသေးဘူးပြသမထတရားနာယုံမဲ့ရှိသေးအဲဒါနဲ့ကျွန်တော်ဆက်စုပ်နေအဲဒီလိုကျွန်တော်ဆက်စုပ်နေလို့ရှိရင်လည်း ကာမေသနာပယ်တာပဲလူရှင်နေတဲ့မှုသာယာမှုတွေအထူးအားဖြင့်အဲဒီဝိသဘာကသဘောမတူတဲ့ယောက်ျားမိန်းမအာယုန်နဲ့စပ်ပြီးတော့နေတဲ့မှုသာယာမှုတွေ့တာမှုခင်မမှုတွေဒါတွေကင်းသွားဖို့ရပါပဲမကင်းတော့မှလည်းကျော်ပါဖို့အားနေသွားဖို့ပေါ့အဲဒီလိုအကျိုးရှိနိုင်ပါတယ်။ဒါကြောင့်အတုပဘာဝနာသင်ယူခြင်းအတုပဘာဝနာအတုပနမိတ်သင်ယူခြင်းအတုပနမိတ်သင်စေခြင်းအတုပနမိတ် သင်ပြရမယ်ဆောင်ရင်မူရင်းစသည်သင်ပြရကောင်းပါလေအနာကောင်းတယ်လို့ဘုညာကိုယ်တိုင်တွေ့ဘူးတဲ့အကြောင်းအရာတွေတစ်ခုရှိပါတယ်တခါကဒီလိုပဲမနဘာဘာရာနဲ့အချင်းဆိုတာကြားအချင်းဆိုတာကြားတော့အတုပါကချင်းလာတယ်အပန်ငါတာဒီလိုသာသာရာနီးနေတာပဲသူ့လေကြောင်းထဲမှာလည်းတူတွေနဲ့ပလိတ်တွေနဲ့ သူ့ဘိုက်ထဲမှာလည်းအဲစားထားတဲ့အစာသစ်တွေနဲ့ခွေရံပါတယ်လို့အစာသစ်တွေနဲ့သူ့ကိုယ်ထဲမှာလည်းအစာဟောင်းနေပြင်းကြီးတွေနဲ့ပင်ငယ်တွေနဲ့အဲဒီညာအဲ့ဒီရောက်သွားသေးကမတော်တော်ဟန်ကြတယ်သူကခုနကဟိုကသာသာရရအပန်လေးကပျောက်သွားသက်သုတ်ပဲပြက်တယ်။ဝိုင်းလာရင်လည်းတစ်ခါတစ်ခါသင်ပါတဲ့အတုပပညာကအဲဒီတော့ဆိုတော့မိုက်ပုံထဲမှာ အမိုက်တွေညာလောင်းထည့်နေတယ်လို့စားတယ်တောက်တယ်ဆိုလို့ရှိရင်လည်းပဲအမိုက်ပုံနဲ့အမိုက်တွေလောင်းထည့်နေတယ်လို့အဲယောက်ျားမင်းမကိုကိုရောသူ့ကိုရောအားလုံးစက်စုံညကြပဲဖြစ်တဲ့အစုဝေးတွေအစုပုံပဲအမိုက်ပုံကြီးပဲအဲဒီထဲမှာစားရတောက်ရတွေထည့်လိုက်လို့ရှိရင်လည်းအမိုက်ပုံနဲ့အမိုက်တွေထည့်လိုက်သလိုပဲအဲသွားလာနေတဲ့ပုံကိုယ်တွေလည်းပဲဒီအမိုက်ပုံအစုဝေးကြီးတို့စက်စုံညကြဝဲအစုဝေးတွေပဲသွားနေကြလာနေကြ စကားပြောနေကြတုံနေကြကိုင်းနေကြဘာမှနေတဲ့သားကြံမရှိဘူးအဲဒီလိုစိတ်ထဲမှာသင်မြင်တာရရှိပါတယ်အဲဒီလိုသင်မြင်တဲ့အခါမှာနေတဲ့သားဝယ်ကြောက်သွားတယ်ဘာမှနေတဲ့ဘဝမရှိဘူးအဲကြောင့်ယုံဝယ်ထင်စေပွားလျက်နေအဲဒီယုံဝယ်ထင်တဲ့အတုပဘာဝနာကိုပွားများနေရမယ်ဆင်းရဲနေရမယ်နှလုံးသွင်းနေရမယ်အာမင် ဟာလားကိုကောင်းသူကောင်းကသာမင်းနေမွေးညင်းကိုကိုကိုသူကကနေပြီးမွေးမင်းနေပြည်လူတို့လုံးမှာအသေးမွားရပါလားခြေလဲလဲတဲ့ဆိုတာလက်ပြခြေပြသွားတယ်သွားတယ်အရေးတဲ့ဒီကိုလုံးမရေးအသာအသာတွေလည်းပဲဟိုတိုက်တို့ဒီတို့စီတို့ခေါ်တဲ့အဲဒီသဘာဝကိုယ်တော်နေမှာသဘာဝစီတွေပါလေသင်ထွက်မသွားအောင် နာယမှာလိမ့်ကြံတာတွေရှိတယ်အဲဒါတွေအပိုင်းပိုင်းလေးအဲသယုတ်လိမ့်ကြံတာတွေအဲဒီသယုတ်လိမ့်ကြံတာတွေလိုပဲအကျော်တွေအကျော်တွေကြားထဲမှာသားလေးတွေကဟိုနာတို့ဒီနာတို့လိုက်ကြည့်တယ်ထည့်ထားတော့အဲဒါတွေပြင်ကနေပြီးအရေတွေကဖုံးထားတော့သူကချော့ညက်လက်မောင်းမှုပါချော့ညက်ညက်နာကြတယ်ချော့ညက်ဒီကြအဲ့ဒါပွင့်ကြည့်လို့ရှိရင်သူကသားလေးတွေတတိစီတတိစီတွေဘာမှမများမကြောက်အဲကြောင့် အသာအယူအသာအကျော်အကျော်ကြီးလည်းအဲဒီမှာຫນွယ်တွေနဲ့တုတ်ချီရတယ်လို့ပဲကိုပြည့်ပြီးတော့သမီးချင်းချင်းကြောတွေဆိုတာရှိတယ်သွေးကြောတွေအဲဒီမှာဆရာဝန်တွေပြတယ်ကခန္ဓာသေးစိတ်ပါပဲဒါလည်းနှံ့နေတာပဲဒီကိုယ်လုံးမှာသွေးကြောတွေအမြင်မြင်လေးတွေနည်းဘူးသူကရစ်ထူကြီးကျင်းအကုန်လုံးပြည့်လာအကျော်တွေသိတယ်အယိုးရောအယိုးကြီး ဒါလည်းသင်ကြားတာအယိုးပုံတွေကြည်သွားခြင်းနဲ့သင်ကြားတယ်သုတ်တန်ရောက်တဲ့ခါကာလတွေအဲ့ဒီအယိုးတွေကြည်သွားခြင်းနဲ့ပဲသင်ကြားအယိုးတွေရယိုးတွေခြေယိုးတွေအဲကောင်းယိုးတွေသွားယိုးတွေလက်ကြောင်းယိုးတွေဒီတိုင်းကြည့်လို့ရှိရင်တော့သူ့အရေးနဲ့သူ့ကနေသူဖုံးထားတော့လေကြောင်းလေးရတယ်ပဲလှတယ်လို့ပြောလို့အောင်းရတယ်သူကဘာမှနေရာမပြောအယိုးတွေဆိုလို့ချင်း ကိုယ်ခန္ဓာကြီးကလည်းကိုယ်အလုံးလိုက်ကြီးတခါလဲနေရာကျနေဒီတိုင်းဆိုလို့ရှိရင်သူကအယိုးကြီးတဲ့ကြီးတဲ့ခါကျတော့ဘာမှနေရာကြပါဘူးနာယိုးတွေပါလေခါရကြောယိုးတွေနဲ့နာယိုးတွေနဲ့အဲဒီအယိုးတွေပြည့်ပြီးတော့နေလားခါယိုး၊တင်မာယိုး၊ပေါင်ယိုးခြေသလုံးယိုးရှိဘူးဒီဘွားကအယိုးတွေငါကတွေကြောက်ပြီးစဉ်းစားနေရမှာလားအာယိုး မန္တနာယအတိအတိမေဇာအဲဒီရိုးတဲ့ကရှင်ကြီးတွေအာအတိမေဇာဝက်ကအညုတ်နှလုံးအသက်အမေးအပြင်ဆိုတာမသိတဲ့ဥစ္စာတွေထားပေါ်တယ်သိတဲ့ဥစ္စာလောက်ဆင်ရင်ကိုဒေါ်လာပါလေဒီကမ္မထာက32ပါးဆိုမဲ့32ပါးလုံးထင်ရမယ်လို့မဟုတ်ပါဘူးထင်တယ်လို့ထင်ရုံပါပဲအကုန်လုံးထင်ရင်တော့ပိုကောင်းတာပေါ့လေအဲမထင်တဲ့ဟာတွေခြံထားပြီးထင်တဲ့ဟာတွေနောက်နှလုံးသွင်းရမယ်စက်ကစက် မြို့နှလုံးအသေးအမေးနှလုံးနှလုံးဆိုတာလည်းသင်ကြပါအသေးဆိုတာလည်းသင်ကြတယ်အမေးအပြင်အစုပ်သင်ကြတယ်ဥမသူတွေအစာအိမ်နဲ့တကွဥတွေဥသိန်းနဲ့အဲဒီမှာဥတွေကိုတွဲထားတဲ့ဥစ္စာတွေအစာသေးဥဥအစာသေးအိမ်ထဲမှာရှိတဲ့စာပြီးတာကအစာသေးအဲဒီကနေပြီးရင်းကျက်သွားတဲ့အခါမှာညီကြီးဖြစ်ပြီးတော့အစာဟောင်းတွေကြီးထဲမှာရောက်တယ် စာရင်းစာဟောဒီမဲ့ထွက်လာမှတခါကျုံစရာသင်ရတယ်ကိုယ်တည်းတုန်းကတော့သူဟန်ကြသေးတာအုံနောက်တဲ့ကောင်းတဲ့အုံနောက်တွေဒီရေတလေးကြီးတွေးချွေးစီတဲ့အဲဘဲကြီးတွေကြီးတဲ့ပလိတ်တွေစီတဲ့ပလိတ်ကသင်ကြနာလူသားကထွက်ထွက်တော့ဒီနေ့တော့ဟန်ကြတယ်ဘုန်းကြီးတရားဟောတယ်ကျောင်းကပလိတ်မတော်ခါနေခါနေပလိတ်ကသတ်တယ်ဒီနေ့သူကအကြောင်းညွှန်တဲ့ကညွှန်တယ်ခါတိုင်းခါနေဘုန်းကြီးကသေးလေးပါလေစားတာလေး ဒါတွေကနေလေကြာတယ်ခဏဆေးသတိမရတော့မစားကြဘူးဒါမှမဟုတ်ခဏခံကြတယ်တရိပ်မစားဘူးတရိပ်ကတော့ညွန်စရာကောင်းလို့လည်းမစားဘူးအခုလိုစကားပြောတဲ့အခါသူကအနှောင့်အယှက်လည်းပေးတယ်အဲဒီရေပဲလေဒါတွေတော့တဲ့အခါတွေမှာအဲ့ဒါတွေအဲဒီတလေးတွေနဲ့ရောပြီးတော့မျိုးချရတာပဲဒါကိုယ့်အကူမမြင်လို့ညွန်စရာမကောင်းဘူးလို့အောင်းမရဘူးဒီရေတလေးအပြင်ဘက်ကတလေးတွေနဲ့ရောနေတဲ့ဟာဆိုရင် ဘယ်သူမှစားခြင်းမှမဟုတ်ဘူးပကံများရဲ့တလိပ်ထည့်ထားရင်စားမှာမဟုတ်ပါဘူးသူစားတော့သူများတလိပ်တာမဟုတ်ဘူးကိုယ်တလိပ်တွေကြာနေလည်းပဲစားခြင်းမှမဟုတ်ပါဘူးယုံကြည်နာကောင်းတဲ့ဥစ္စာတွေလည်းသူကကြည်ကြည်တလိပ်ဒီကတော့နာရှိတဲ့ခါမှပဲရှိတတ်ပါတယ်နာမရှိရင်တော့လည်းကြည်ရမရှိဘူးရှိတဲ့ခါမှကြီးသွေးတွေကတော့ဒီလိုလုံးပါရှိသွေးတွေကတော့ဘူတဲ့အိုက်တဲ့ခါတွေမှာထွက်နေတာကိုယ်လည်းထွက်နေတာပဲသွေးသွေးဒီသွေးချိုးအစီကျဲအစီမျက်ရည်မျက်ရည်ကလည်းထွက်နေတာပါ ဒီတဲ့လည်းဘုံဘုံချင်းမိုးစားတွေမှာအဲဒီမှာအစီလေးတရွေးတွေဆိုတာကတော့ပါဇာတဲ့ရှိနေတာပဲอืมမျိုးချလိုက်ရထိုးရတာလည်းရှိတယ်မျိုးချရတယ်လည်းနတ်တွေဆိုတာလည်းပဲဒါကရီကနတ်တွေဆိုတာထွက်တာလည်းကျုပ်ပုဂ္ဂိုလ်ကြီးပူထွက်တာပေါ့နတ်ကျုပ်ပုဂ္ဂိုလ်သိမ့်ပြီးတော့ရှိတော့ရှိနေတာအသေးအဆက်ဆက်တွေမှာဟိုတဲ့လို့ဆက်ဆက်တွေမှာစက်စီထည့်ပေးတာလို့ပဲဒီဆိုတာရှိတယ် ကျင်တယ်တဲ့ဒါလည်းသင်ကြားနေတယ်အဲ့ဒါတွေစဉ်းစားလို့ရှိရင်ကိုယ်ကိုယ်ထဲနဲ့ပဲဒါတွေကောင်းတာမရှိဘူးသူများကိုယ်ထဲနဲ့ကောင်းတာမရှိဘူးအတုကဘာဝနာတွေပွားနေပါအာအရှင်အတုပအသေးအတုပခုနကပြေးပြီးတဲ့အခါတနေ့ကြလို့ရှိရင်ဥဒုမာရကခူးရောင်တဲ့သူတွေကောင်းကြီးဖြစ်လိမ့်မည်ဝိနည်းလည်းကညုံမဲနေတဲ့ကောင်းကြီးဖြစ်လိမ့်မည်အနန္တဘယ်သူမှမလာခြင်းအစက အမှန်တရားဖြစ်ပါတယ်ခင်ပါတယ်ဆိုတဲ့ပုံကိုယ်တွေကိုအနာနာမလာခြင်းဘူးကြောက်လဲကြောက်တယ်လို့ဆိုတာယူကြဆက်စုပ်ကြဝိဘောဂပကရဲ့ကြီးရစိုးစိုးနဲ့ရိုးထွက်နေတာလေကုလိုဝကဘိုးကောင်နေတခွားပါးနဲ့ညွန်ကြသိကောင်းတာပါပဲသူကအသေးကောင်းနေမှဒီလိုကိုယ်ကိုယ်လုံးနေတခွားပါးနဲ့ပြစ်ကုန်တာနောက်တော့အယိုးစုပေါ့လေဟိုစိတ်ပိုင်းနေရတော့ဝိသေရိကတို့ဘာတို့ကတော့လုံးဆုံးတော့သိမတင်ကြဘူး အဲ့ဒါတွေကိုဆင်ញင်ပါတဲ့ဒီနေ့ကြဒီလိုဖြစ်မှာပဲရိုးတွေကနေရိုးမှုန်နေဖြစ်ပြီးတော့ပျောက်သွားတာမြေကြီးဩဇာဖြစ်သွားမြေကြီးဖြစ်သွားဒီကအနှစ်ပေါက်တစ်ထောင်တစ်ထောင်ကလူတွေဟာမြေကြီးတဲ့ပင်ကျိုင်းတဲ့မြုပ်အဲ့ဒါတွေမြေကြီးဩဇာတွေဖြစ်ကုန်ပြီရိုးတော်မရှိတော့မြေကြီးတွေဖြစ်ကုန်မြေကြီးပဲအောင်မရအခုရှိတဲ့လူတွေဟာလည်းနောက် နေပေါင်းတစ်ထောင်တောင်ကြလို့ရှိရင် အဲဒီလိုမြည်ကြီးဖြစ်ကုန်မှာပါပဲမြည်ကြီးဩဇာတွေဖြစ်သွားမှာအဲဒါတွေလုံးဝသိမြင်နေပါတဲ့ညောင်ပွဲထင်းစေအဲဘွားလျက်နေညောင်ပွဲလည်းထင်းစေရမယ်အဲဒီညောင်ပွဲကိုလည်းပဲဘွားနေရမယ်လုံးဝနေရမယ်အာသုဘဘာဝနာဒါကအလွတ်နေတဲ့ခါတွေပေါ့လေခုတရားထုတ်နေတဲ့ခါတော့လည်းပဲကျุမှန်နေတဲ့ခါဝိပဿနာခါတော့လည်းမလိုပါဘူးဒါပေမဲ့လို့ တခါတည်းကသုဘပညာတွေဖြစ်လို့နှိမ့်သက်ပါဘွယ်တွေဖြစ်လာရင်တော့ဒီလိုပါလေးနှလုံးသွင်းပြီးတော့ပယ်ချောက်ရင်ကောင်းပါလေသူကအိန္ဒြေစောင့်စည်းရတယ်အိန္ဒြေမှာလည်းအဲဓွား6ပါးကအိန္ဒြေဆိုတာမျိုးမျိုးရှိတယ်အိန္ဒြေကအိန္ဒြေဆိုတာရုပ်22မျိုးရှိတယ်အိဋ္ဌိန္ဒြေပုရိသိန္ဒြေ မိန်းမဖြစ်ကြောင်းယောက်ျားဖြစ်ကြောင်းမျိုးစေ့ရုပ်ဘာဝရုပ်နှစ်ခုအိဋ္ဌိတွေပုရိသင်တွေခေါ်တယ်အိဋ္ဌိတွေကမိန်းမတို့ဤတန်တာမိန်းမတို့ဤပုံမှန်တန်တာဖြစ်အောင်မိန်းမတို့ဤစိတ်အမူအရာတွေအနေထားတွေဖြစ်အောင်သူကအုပ်ဆိုးတယ်သူ့အကြောင်းပြုပြီးဒီကလာမိန်းမပုံမှန်တန်တာတွေဖြစ်တာပြည်တွေကလည်းပါလာတာအဲဒီရုပ်လေးပါလို့ချင်းအဲဒါမိန်းမရုပ်အင်္ဂါလက္ခဏာတွေအကုန်လုံးလျှောက်ဖြစ်ကုန်တာပဲအဲယောက်ျားပုံစံမျိုးမဟုတ်ဘူး နောက်ကြီးပြင်းလာတဲ့ကစိတ်နေသိထားတယ်လည်းပဲသူကအဲ့ဒီတိုင်းဖြစ်တာပဲသမီးမတွေစိတ်နေသိထားတယ်အဲ့လိုဖြစ်သွားဒါအိဋ္ဌိန်တွေကအိဋ္ဌိဘာဝယုတ်ကစိုးရတာတဲ့စိုးရတဲ့ယုတ်ပဲဥရိသိန်တွေဆိုယောက်ျားတို့ဖြစ်ကြောင်းဖြစ်တဲ့ဘုံဘာဝယုတ်ခေါ်တယ်သူကလည်းဒိဋ္ဌိကပါလာတာအဲ့ဒီဥပါတဲ့ယုတ်တာနာကယောက်ျားပုံသဏ္ဍာန်ဖြစ်လာတယ် ကြီးပြင်းလာတဲ့အခါလည်းစိတ်နေသေးတယ်ယောက်ျားစိတ်တွေဖြစ်လာတယ်တမျိုးပဲအဲ့ဒါတွေဘယ်သူကအုပ်စိုးတော့ဆိုအဲ့ဒီပုရိသင်တွေကအုပ်စိုးတာလေဒီအိမ်တွေကတော့ဒီထဲမှာမပါဘူးနောက်ပြီးတော့ပတ္တိန်တွေဝိရိယတွေပတိန်တွေသမာရိန်တွေပဉ္စိန်တွေဆိုတာဒါတွေအကောင်းကြီးများပါတယ်ဒီထဲမှာအဲ့ဒါဝိရိယတွေဆိုတာကတော့မကောင်းတာလည်းပဲရှိတယ်လို့မကောင်းတဲ့အလုပ်တွေလည်းဝိရိယနဲ့လုပ်နေဝိရိယတွေဖြစ် သတ္တိန္ဒြေဆိုတာဘုရားတရားသံဃာယရဏသုံးပါးယုံကြည်တဲ့ဥစ္စာသတ္တိန္ဒြေကံကံအကျိုးယုံကြည်တာသတ္တိန္ဒြေအရေးကြီးတယ်သတ္တိန္ဒြေရင့်ကျက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဤသာသနာမှာဘုရားတရားသံဃာကိုယ်ဝယ်သိကနိုင်တယ်ဘုရားတရားသံဃာယုံကြည်နိုင်တယ်တရားတွေကျင့်နိုင်တယ်တရားတွေကျင့်ပြီးတော့တရားဥတွေရနိုင်တယ်သတ္တိန္ဒြေအရေးကြီးသတ္တိန္ဒြေမရင့်ကျက်သေးလို့ရှိရင်အဲဒီတရားတွေဘာတွေမပြည့်စုံနိုင်ဘူး အခုကျိုးစားစားရပုဂ္ဂိုလ်တွေယောဂီပုဂ္ဂိုလ်တွေကကိုယ်နဲ့စလို့တရားထုတ်ခြင်းလို့တိုက်တွန်းကြတယ်တချို့ကသာရိန်တွေကမင်းကျက်သေးဘူးအဲတဲပြီးတော့မယုံကြည်ုံဖြစ်နေတရားအာမထုံနိုင်ဘူးအဲယုံကြည်လာတဲ့အခါကျတော့သူအာထုံနိုင်တယ်သတ္တတွေပြင်းလာဝိရိယင်တွေဝိရိယင်တွေဆိုဝိရိယလုံးလာတယ်မပြင်းကြီးတဲ့သဘောပဲသူကလုံးလို့ရမှာသူကဆိုရခုနသတ္တတွေကယုံကြည်မှုမှာသူကဆိုရတယ် အခုအလုတ်ကိုင်းတွေလုပ်ရမှာလောကီအလုတ်ဖြစ်ဖြစ်လောကုတ္တရာအလုတ်ပဲဖြစ်ဖြစ်ဝိရိယကအရေးကြီးဝိရိယမရှိတဲ့ပုဂ္ဂိုလ်ကဘယ်လုံးမှသူမလုပ်ချင်ဘူးပြင်းနေတာပဲလောကီအလုတ်တွေလည်းပဲအလုံများမာတွေသူကြောက်နေတာအလုတ်ကိုမလုပ်ချင်ဘူးဝိရိယအုပ်ချုပ်မှုမရှိတော့ဝိရိယတည်းရှိတဲ့ပုဂ္ဂိုလ်ကလောကီအလုတ်တွေလည်းမပြင်းဘူးသူကလုံနေတာပဲသူကအလုတ်ကြီးမှပဲသူနေတတ်တယ်ဝိရိယမှန်ကောင်းပါတယ် လောကုတ္တရာလို့တရားဘက်ကအလုပ်တွေကြတော့လဲအဲတရားနဲ့စတဲ့ဝိရိယတွေရင့်ကျက်နေလို့ရှိရင်သူကမပြင်းဘူးတရားထုတ်ရမှာဝိရိယတွေအားနေတဲ့ပုဂ္ဂိုလ်ကတရားအထုတ်ခြင်းမူအခုဘာကြောင့်ပါခြေတိုင်းခြေတိုင်းရှုနေရမယ်။ဘောင်းသာပိန်သာထိုင်သာထိတာမြဲမြဲပြရှုနေရမယ်သိရင်ဘာမှစိတ်မကူရဘူးဘယ်မှလည်းမသွားရဘူး။ဘယ်သူနဲ့မှလည်းစကားမပြောရဘူး။ဓမ္မတဲ့မှတ်နေရမယ်။နေရောညာရောမပြတ်မှတ်နေရမယ်ဆိုဝိရိယတွေအားနေတဲ့ပုဂ္ဂိုလ်ကလည်း ပြင်းတယ်လို့ဆိုမှလည်းပြင်းကြတယ်မလုံနိုင်ပါဘူးဆိုပြီးတော့မလုံကြဘူးအဲ့ဒီလိုပြင်းဝိရင်ဝိရိယတွေအားကောင်းတဲ့ပုံကိုယ်တွေကသာပြီခဲနေတော့မအောင်မဲ့ဘူးလွယ်လွယ်ပဲဒီလိုအောင်မဲ့တယ်အဲအောင်မဲ့ပြီးကြတာကျိုးစားအထုတဲ့ဝိရိယတွေအရေးကြီးတယ်တတိန်တွေတဲ့သတိရတယ်အမှားရတယ်အမှားရတယ်ဒီလိုသတိသမာဓိတွေတဲ့သုစိတ်တည်ကြည်တာဉာဏ်တွေတဲ့မတိုင်းမတိုင်းပြီးနေတာအဲဒီဣန္ဒြေ၅ပါးကတော့က တရားထုတ်ရမှာသုံးကြပါတယ်ဒီအခုအိန္ဒြေစောင့်ကြည့်ရမှာကဒါတော့မဟုတ်သေးဘူးဒါအိန္ဒြေနားလည်အောင်လို့ပြောတာအိန္ဒြေဆိုတာသူ့နေရာနဲ့သူအစိုးရတဲ့တရားတွေမနိန္ဒြေစိတ်ဒါကလည်းအာယုံသိတဲ့နေရာသူကအစိုးရသူကအစိုးရတယ်လူတော်ကိုယ်ထဲမှာပါတယ်ဝေဒနိန္ဒြေဒုက္ခဒုက္ခသောမနတာဒေါမနတာဥပေက္ခဆိုဝေဒနိန္ဒြေ၅ပါးရှိတယ်သူကလည်းပဲခံစားမှုမှာသူကအစိုးရတယ် သူကတော့ဒီထဲမှာမပါဘူးအခုဒီထဲမှာပါတာတော့သက္ကုံတွေသောတိန်တွေကာနိတွေဇီဝိန်တွေကာယိန်တွေမနိတွေခုနမနိတွေစိတ်တက်ပါအဲဒီ6ပါးပဲမျက်စိနာနှာခေါင်းလျှာကိုယ်စိတ်ပေါ့အဲဒီ6ပါးအင်းတွေ6ပါးပဲဒီအင်းတွေ6ပါးဆောင်စည်းရမယ်ဒွါရနဲ့ပြောလို့ရှိရင်ဒွါရတကားပေါက်တွေပဲဒီကနေဒီကုသိုလ်အကုသိုလ်တွေဖြစ်နေတယ် အာယုန်တွေဒီကဝင်လာတဲ့ကုသိုလ်အကုသိုလ်ဒီကနေဖြစ်ပေါ်တဲ့ထွက်တဲ့အဲဒီလိုဖြစ်နေသက်ကုံတွေမျက်စိကမြင်စရာအသိဉာဏ်တွေကဝင်လာတာကိုတရားကမြင်စရာတွေအဲဒါနှိမ့်တဲ့စရာအာယုန်ရှိတယ်မုန်းစရာအာယုန်ရှိတယ်နှိမ့်တဲ့စရာအာယုန်ဝင်လာရင်လောဘတွေကထွက်ပြီမုန်းစရာအာယုန်ဝင်လာရင်ဒေါသတွေကထွက်ပြီညညစရာအာယုန်ဝင်လာရင်တရားအစရှိတဲ့ကုသိုလ်တရားတွေတွေကထွက်ပြီ အဲကောင်းတာလည်းဒီကထွက်တာပါပဲမကောင်းတာလည်းဒီကထွက်တာပဲဒါပဲမဲ့လို့များသောအားဖြင့်တော့မဆောင်စည်းတဲ့ပုဂ္ဂိုလ်တွေမှာမကောင်းတာတွေကထွက်နေလောဘဒေါသတွေထွက်များနေတယ်အဲဒါကြောင့်အိန္ဒြေနဲ့ဆောင်စည်းရမယ်ဇက်ကုံတွေဆောင်စည်းရမယ်အဲဇက်ကုံတွေဆောင်စည်းရမယ်ဇက်ကုံတွေကအတ္တဝုဒ္ဒဝိရဏအဘိဇာဓမ္မနာတာဘာဝကအကုသလဓမ္မအနွားသဝေယုံ သကုံတရိယံသကုံသွေးကိုအာသံဥဒ္ဓမဆောင်စည်းတဲ့ဝိရဏနေသောပုဂ္ဂိုလ်ကိုပါပကယုံညာကုန်သောအဘိဓါရမနာသာအဘိဓါရမနာသာဟုဆိုအကုန်သောအကုသရာဓမ္မအကုသိုလ်တရားတို့သည်အနွားသွေးယုံဆင်လိုက်၍နိစ္စကုံရ၏သကုံတွေမျက်စိကိုမဆောင်စည်းဘူးမဆောင်စည်းဆိုဘယ်လိုအားလုံးဆိုအမြင်ရအာယုန်တွေကိုမြင်ရတဲ့အာယုန်တွေကို နေတဲ့ဆရာမနေတဲ့ဆရာနှလုံးသွင်းလာပါပဲမြင်ရတဲ့အာယုန်နဲ့နေတဲ့ဆရာနှလုံးသွင်းရင်အဘိဓါဆိုတဲ့နေတဲ့သာမှုတွေနောက်ွက်လိုက်တာနေမယ်မုန်းဆရာလိုနှလုံးသွင်းလို့ရှိရင်ဒေါမနတာနှလုံးမသာမှုနဲ့သိဆုံးမှုတွေနောက်ွက်လိုက်လာနေမယ်အဲဒါတခါမြင်ပြီးရင်သက္ကာတကနှလုံးသွင်းနှလုံးသွင်းနှလုံးသွင်းနဲ့လောဘဒေါသတွေဖြစ်နေတာပဲဟွန်းတချို့ဒေါသနဲ့မမေ့ဘူး တနည်းလောက်ကြာလို့လည်းမမေ့ဘူးအဲလူချင်းနေတဲ့ဆရာအယုံနေလူချင်းနေတဲ့အတိုင်းဆွဲလန်းမုန်းဆရာလည်းမမေ့ဘူးကျိုလင်းကဆန်နေလည်းမမေ့ဘူးတစ်သက်လုံးတချို့မမေ့ပဲနဲ့ဆွဲတော်တာတွေရှိတယ်အဲဒါမြင်ရကနေဒီမဆောင်စည်းလို့အဲမြင်ရကနေဒီဆောင်စည်းရမယ်မြင်ရကနေပြီးတော့တရားနှလုံးသွင်းပြီးတော့လည်းဆောင်စည်းရမှာအခုတော့ကျွတ်မှတ်ပြီးဆောင်စည်းရမယ်ဒီမှာတော့ဥပဒနာရှိတဲ့ပုဂ္ဂိုလ်ရဲ့မြင်ရ မြင်တိုင်းမြင်တယ်မြင်တယ်မြင်တယ်ဒီလိုရှုမှတ်ပြီးတော့ငြိမ့်သွားတယ်ရှေ့ဆောက်ပြီးတော့မဆက်ရဘူးမြင်ရတဲ့ဥစ္စာကဘာပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲအသက်ရွယ်ဘယ်လောက်ရှိတာပဲလှပါတာပဲမလှပါတာပဲအခြေစရာကောင်းတဲ့မုန်းစရာကောင်းတဲ့စသည်ဖြင့်အဲ့ဒီရောက်ပြီးတော့စိတ်မရောက်စေရဘူးမြုံမြတယ်ပြီးရပ်သွားရမယ်အင်္ဂလိပ်ကောင်ကြီးရအင်္ဂလိပ်သူဘုဒ္ဓတော်ကတို့သူကြားရကလည်းဒီတိုင်းပဲကြားအောင်မြတယ်ရရမယ်နာရကလည်းနာအောင်မြတယ်ရရမယ်စားရကလည်းစားပြီးအောင်မြတယ်အာသာလေးကောင်းတာရရရှိတာဗာလေး အဲဒါကပဲအသားပဲဘာစသည်ဖြင့်အဲ့ဒီကြောက်ပြီးစဉ်းစားနေရအောင်အဲရတာပြီးပြီးရပြီးရဆိုပြီးမှတ်ပြီးဒီရင်ကြရအောင်ကိုကအတွေ့အထိတွေပဲထိပြီးပြီးရင်အဲ့ဒီတင်ကြရမယ်အာဒါကလက်ပဲခြေပဲယောက်ျားပဲမိန်းမပဲစသည်ဖြင့်ဒါဘသူပဲအဲဘသူနဲ့တွေ့ထိတာပဲစသည်ဖြင့်ဒီကြောက်မရောက်အောင်သူကစိတ်ကူးမနိုင်တဲ့ကစိတ်ကူးစက်ကြံစိတ်ကူးရောက်သွားရင်လည်းရောက်ရင်ရောက်ရတယ်မကြမှာမှတ်ပြီးတော့အဲ့ဒါတွေ ဒီကူးတဲ့ရောက်တဲ့ဟာတွေအားပေးပြီးနောက်ဆက်တွဲတွေဆက်ပြီးတော့စဉ်းစားမနေရဘူးစဉ်းစားနေရင်နှိမ့်တဲ့ဆရာစဉ်းစားမိရင်လောဘတွေဖြစ်လိမ့်မယ်မုန်းဆရာစဉ်းစားရင်ဒေါသတွေဖြစ်လိမ့်မယ်ဘိဇာဒေါမနတာတွေသက်ကုန်တည်းသံဝရအပိသရိသောတင်တည်းသံဝရအပိသရိစသည်သက်ကုန်တည်းမှာစောင့်ကြည့်ရမယ်သောတင်နေကနေဇီဝိနေကနေစောင့်ကြည့်ရမယ်အဲဒီလိုစောင့်ကြည့်ပြီးတော့သွားရမယ်တဲ့ဒီမှာဝိပဿနာရှုမှတ်နေတဲ့ပုဂ္ဂိုလ်ကတော့စောင့်ကြည့်ပြီးသားဖြစ်နေပါလေ ဒါကြောင့်ယွံပွဲခြင်းစီယွံပွဲနှလုံးသွင်းခြင်းကြောင့်ယွံပွဲဘာဝနာကိုဖာမတဲ့ပွားများနေခြင်းကြောင့်အိန္ဒြေကိုစောင့်စည်းနေခြင်းကြောင့်အဲဒီအကြောင်းသုံးပါးကြောင့်လည်းပဲကာမေသနာကျင်းပါတယ်လူချင်းနှစ်သက်မှုတွေမဖြစ်ဘူးလူချင်းနှစ်သက်မှုသာမဟုတ်အိန္ဒြေစောင့်စည်းနေတဲ့ပုဂ္ဂိုလ်ကတော့အဲဒေါမနတာဆိုတဲ့ဒေါသတွေလည်းကျင်းပါတယ်ဒါပေမဲ့လည်းဒီမှာလူရင်းကတော့ကာမေသနာလူရင်းမှုကာမေသနာပဲရင်းအကြောင်းအနေနဲ့ပြရတယ် စားတော့တိုင်းစီမိကောင်းစေပြောလေးသင်လျော်တာအဲစားတော့စဉ်ညာဘောဇဉ်မတ်တင်ညူစားတော့တဲ့စားလည်းပဲအတိုင်းစီသိပြီးစားရမယ်တဲ့ညာတော်များညွန်ကြထားတဲ့သတ္တရောပင်စားအလောပိအဘုဒ္ဓဥဒ္ဒံပိဝေစာနေကြစာမှာလေးလုံးငါးလုံးတော့ဒီတော့ကိုယ်ဆန္ဒရမယ်အဲဒီတော့ကိုယ်ဆန္ဒပြီးဒီတော့လာရင်လေးလုံးငါးလုံးစာကြီးဝင်သွားတော့အတော်ပဲလေဘိုင်ထဲမှာနောက်မှစာကတည်းက လေကြောင်းတရားပြည့်နေပြီရေတောက်လိုက်အောင်မယ်ဆိုရင်အဲ့ဒါမနေတာမဆိုင်တာပြည့်လိမ့်မယ်သတ္တရောသင်္သာရောပိလေးလုံးငါးလုံးတို့ကိုဘုဒ္ဓဝါစသည်ရေဥရကံရေကိုပြီးဝေးတောက်ရ၏အလံဖာသူရိဟာရယဗိဒတသဘိက္ခုနောဖာသူရိဟာရအဗိဒတသနိဗ္ဗာန်သို့ဆေလွတ်သောသိရှိသောဘိက္ခုနောယဟံအာဘာသူရာရာချမ်းသာနေရချမ်းသာနေရခြင်းကြောင့်ငါလမ်း သွားနိုင်လောက်ပြီသင်တော်လောက်ပြီဒီလိုငါတို့တော့ကြော့ပြီးစာရည်တောက်လိုက်အတော်ပဲနိဗ္ဗာန်သိလို့တဲ့သိရှိတယ်ဗျာနိဗ္ဗာန်မသိလို့တဲ့ပုဂ္ဂိုလ်တွေတော့ပြောလို့တော့ပြောဘူးသူတို့တော့စာရည်နဲ့စားလိုက်အဲနိဗ္ဗာန်ရအောင်တရားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီလိုပဲသာလျှော့စားတာတော့ကျမ်းမာရေးလည်းကောင်းပါတယ်လို့ဟာလည်းကောင်းတယ်လောကဘက်ကနေကြည့်ရင်လည်းကျမ်းမာရေးကောင်းပါတယ်အဲ့ဒါသာဘိုင်ချင်းသိ ပြင်ပြည့်နေအောင်မစားဘဲအနည်းငယ်ချော့ချော့ပြီးအတိုင်းပြင်နေစားရမယ်နောက်တစ်ခုလည်းပဲမသိလျော်တဲ့အစာတွေမစားဘဲနဲ့ချောင်ကျင်မှုရတယ်လည်းရှိလာပါလေအစာတွေလည်းတချို့ကကြိုက်တဲ့အစာဆိုရင်လည်းမချောင်တော့ဘူးတွေးကြရတယ်ကွာစသည်အစာနဲ့နေမကောင်းတိုင်းမကောင်းခြင်းအဲ့ဒါကတော့ဒုက္ခဝေဒနာတွေဖြစ်တတ်တယ်ပြီးတော့ကာမရာဂဖြစ်ပွားစေရတဲ့အစာတွေသွားစားလို့ရှိရင်လည်းဖြစ်နိုင်တာပေါ့လေအဲဒီလိုဟာတွေရှိပါတယ်ဒါကြောင့်ဘောဇနေမတင်ညူတာစားလည်းအတိုင်းရှိသိရမယ် မိတ်ကောင်းစီကလျာဏမိတ်တာမိတ်ကောင်းရှိရမိတ်ကောင်းကဘယ်လိုမိတ်ကောင်းလို့ဆိုအတုပဘာဝနာနှလုံးသွင်းနေတဲ့ပုဂ္ဂိုလ်အတုပအတုပဘာဝနာရှိတဲ့ပုဂ္ဂိုလ်မဟာဒိဋ္ဌမရှင်ရလို့ဒီလိုဒီမှာမှာပြတယ်မဟာဒိဋ္ဌမရှင်ရိုးစုကမ္မထာနှလုံးသွင်းတယ်သုံးကသွားရင်လမ်းမှာတက္ကမတယောက်တွေ့အဲဒီတည်းမှာရည်လိုက်တဲ့အခါမှာသွားမြင်ရတာနဲ့ရိုးစုကြီးရှင်သွားပြီးတော့ဇံရအဲဒီကနေပြီး ဝိပဿနာရှုမှလည်းယဟနာပြည့်သွားအဲ့ဒီမှာဒိဋ္ဌံအတုဘဘာဝနာသူအတော်ကိုသောသောကနည်းနည်းနည်းပွားတာသာမညပုဂ္ဂိုလ်ဆိုလို့ရှိရင်ပဲရလိမ့်မှာတော့မျိုးစားမရဘူးအဲသာမညပုဂ္ဂိုလ်ဆိုလို့ရှိရင်ဖြင့်ကိလေသာတွေဖြစ်လာမယ်တော့အခုတော့သွားတွေမြင်ပြီးတော့ဒီသွားကနေပြီးတော့ဒီလိုလုံးရိုးစုကြီးရှင်သွားအဲသူတကာကနောက်ကလိုက်တာသူကသူတို့ အချင်းချင်းကြံပြစ်ပြီးတော့ထွက်လာတာကိုစကားများပြီးတော့သူကသိမကြတာနဲ့နောက်ကလိုက်အရှင်ဘုရားဒီလမ်းကဓမ္မတယောက်မြန်သွားတာမတွေ့လိုက်ဘူးလားဆိုဒကာကြီးတွေ့တော့တွေ့လိုက်တာပဲငါယောက်ျားလားမိန်းမလားမပြောတော့ဘူးဒီလိုဆိုနာရိဇာနာအေဒီပါပုရိသောကဣဒောကတော်ဒီလမ်းကနေဒီသွားလေတဲ့အကောင်ကတော့ နာရီဇာနာနဲ့အိဋ္ဌိဝါမိမဟူရလဲငါမသိဘူးမမသိဘူးမူရီတော့ယောက်ျားလဲငါမသိဘူးယောက်ျားလဲမိမလားအဲ့ဒါတော့သတိမပြုလိုက်အပိစ္ဆာအတ္တိသင်္ဃာတော့သစ္စရိသမဟာပတိအပိစ္ဆာစင်စစ်တော့ငါသိတာကတော့ဧတအတ္တိသင်္ဃာတော့ဤအယိုးကောင်ကြီးမဟာပတိလမ်းမကြီးနဲ့သစ္စရိသွားလေအယိုးကောင်ကြီးသွားတာငါမှမိတာပဲပြောတယ်သူကအဲ့ဒါပြောတယ်ဒီတော့ရဟနာလည်းဖြစ်ပြီးပါပြီ အဲရတာမရှိခင်ကရတဲ့ချင်းလာတာသူတဲ့အကျိုးပါဘူးရိုးစုကြီးပဲချင်းလာอืมမတဲနေရကြအဲ့ဒီလိုပုံကိုမိဝဲရမယ်ဒါလည်းရေးကြည့်တယ်အဲကလေးရမ်းမိတ်ကအရေးကြီးတယ်အတုပအတုပနဲ့စပ်ပြီးတော့ပြောတာဆိုရတဲ့အဲဩဝါဒပေးရတဲ့ဆရာသမားနဲ့ဆိုရင်ပိုကောင်းတာပေါ့လေအကျိုးကအတုပမပြောဘဲနဲ့သူ့ဘာတွေပြောတော့ခဲတာပေါ့သူက ကိလေသာမဖြစ်တာတွေပြောင်းဆွပေးတယ်လို့ဖြစ်နေအဲ့ဒါမကောင်းဘူးဆိုတာမိကောင်းမှအရေးကြီးတယ်ပြောလေသင်လျော်တာသင်လျော်တဲ့စကားသာပြောရမယ်သဗ္ဗာယကထာသင်လျော်တဲ့စကားဘာလို့ဆိုရင်အတုပါနဲ့ဆိုတဲ့စကားသာပြောရမယ်ကာမိဌာနမဖြစ်စေခြင်းလို့ရှိရင်အတုပါနဲ့ဆိုတဲ့စကားသာပြောတုပါနဲ့ဆိုတဲ့တင်းနေတဲ့စကားမပြောရဘူးညာတော်အချင်းလူတွေကသတ္တဝါတွေကတင်းနေတဲ့ဘက်ကနေပြီးတော့ အားပေးပြီးတော့ပြောနေကြတာဒီလိုပဲတင်းနေတဲ့ဘက်ကနေပြောနေ။သာမိသာနာပြည့်ပြီးကြောင်းနေတယ်။အဲမတင်းနေတဲ့ဘက်ကနေပြီးပြောရမယ်တဲ့ဒီလိုစကားကိုယ်ကလည်းပြောနိုင်ရင်ပြော။သူများပြောလို့ရှိရင်လည်းပဲအဲဒီလိုစကားပြောတာမှသွားနာတော့တင်းနေတဲ့နေရာချင်းပြောတဲ့ပြောရတဲ့ပုဂ္ဂိုလ်ထမသွားနဲ့ပြောရတဲ့စကားတွေနားထောင်မနေနဲ့။ဒါပါပဲ။ဒါရင်ဆိုရမယ်။ သာသောတိုင်းစေမိတ်ကောင်းစေပြောလေသင်လျော်သာသာသောတိုင်းစေမိတ်ကောင်းစေပြောလေသင်လျော်သာသာသာပြရတဲ့အကြောင်း၅ပါးနဲ့ပိုက်က ယွန်ပွဲထင်စီပွားလျက်နေအိမ်တွေဆောင်စည်းရာဒီကသုံးခုသာတော်တိုင်းချိန်မိတ်ကောင်းစေပြောလေသင်လျော်သာဒီကသုံးခုဆောက်ခုကာမေသန္တာပယ်ကြောင်းပြတာကာမေသန္တာပယ်နိုင်ခြင်းအကြောင်းနေဘသူကပြတော့ဆို6ဝအထရတာကပြတာအထရတာမှာလားပါဠိတော်မှာအထရတာနိသူကလည်းကောင်းမှမှတ်သားကြည့် ဆိုရကာမေသန္တာပေကြောင်းပြသောဝအထရထာကာမေသန္တာပေကြောင်းပြသောဝအထရထာကာမေသန္တာပေကြောင်းပြသောဝအထရထာ သဗိနာသာကမေသနာသာနုပါရောဟောတိသင်္သဇာနာတိယထာသာခြင်းကြောင်းကြောင့်လည်းဗိနာသာပဲဒီသောကမေသနာသာကမေသနာကိုဘာနာပဲခြင်းသည်အဲယထာသာဗိနာသာဗိနာသာပဲဒီသောကမေသနာကမေသနာအာယတိန်နောခါနဲ့နုပါရောမဖြစ်ခြင်းသည်ဟောတိဖြစ်၏သင်္သထိုကြောင့်လည်းဗဇာနာတိပြီးဝိပဿနာဖြင့်ဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့ ကျူမှပြီးတော့ဖြည်းဖြည်းဒီလိုနှလုံးသွင်းပြီးတော့ဖြည်းဖြည်းပေါ့။ကာမိသနာကိုပယ်ရ။အဲဒီလိုပယ်တဲ့ကာမိသနာကနောက်တစ်ချိန်ကျလို့ရှိရင်အရိယာမဲ့ဖြစ်လာတဲ့အခါလုံးဝငြိမ့်နေမယ်။ဘယ်ကြမှာငြိမ့်မလို့ဆိုတာဟာတမဲကြမှာငြိမ့်နေ။အဲဒါကပြောတယ်ကာမိသနာဆိုတာကာမဂုဏ်ကိုနှိမ့်သက်ပါရတဲ့ຢာကတယ်မဟုတ်ဘူးဒီမှာတော့သူအကုန်လုံး ကုန်လုံးကိုသူကယူရတယ်ဒီမှာကာမအရာကိလေသာကာမဝိတုကာမလို့နှမျိုးခွဲတာကိလေသာကာမဆိုတာနှစ်သက်သာယာရတဲ့တဏှာရာကဟူသည်များကိလေသာကာမခေါ်တယ်။နောက်ပြီးတော့အဲဒီကိလေသာကာမဖြင့်နှစ်သက်သာယာဝယ်ဖြစ်တဲ့အာယုံလေးအဲလောကီအာယုံတွေဟူသည်များပေါ့။ လောကီအာယုန်နဲ့ဥဒ္ဓမြကိုဝိထုကာမလို့ခေါ်တယ်။အဲ့ဒါကတော့အကုန်လုံးပဲကာမဂုဏ်တွေရောကာမဂုဏ်မဟုတ်တာတွေရောရူပအရူပတရားတွေရောအကုန်ပါပဲနှိတ္တသာရာဖြစ်တဲ့တရားတွေ။အနှိတ္တသာရတဲ့တရားဥဒ္ဓမြကလည်းပဲကာမလို့ခေါ်တယ်သူက။ကာမရာဂလည်းပါတယ်၊ရူပရာဂလည်းပါတယ်၊အရူပရာဂလည်းပါတယ်။နှိတ္တသာဝယ်ဖြစ်တဲ့အာယုန်တွေကိုလည်းသူကတော့နှိတ္တသာရာအာယုန်ဝိထုကာမလို့ခေါ်တယ်။ အဲဒါကာမဂုဏ်၅ပါးလည်းပါတယ်ကာမဂုဏ်မဟုတ်တဲ့ယူပအယူပတရားတွေလည်းပါတယ်အဲဒါတွေအကုန်လုံးပဲအဲဒီကယူပုံယူနည်းနဲ့တင်မှာကာမေသန္တာရကိုယာကတွေဟူသည်များအကုန်ယူထားတယ်အဲယာကလောဘတဏှာနှိမ့်တဲ့ပါရမှုဒွေရာမှုခင်မမှုတွေအကုန်ယူထားတယ်ဒါကြောင့်မို့အရဟတမညာဖြင့်ကျွမ်းမဲ့กินသွားတယ်အာယတိအနုပါဒနောကကာလနဲ့လုံးဝအဖြစ်ပဲနဲ့ငြိမ့်သွားတယ် ရာသမေညာကိုအဲဒီရာသမေညာကိုလည်းသိတဲ့တင်းစာထိုကြောင့်သိဒါကတော့ယဟနာပြည်ပြီးမှပြီးမှာယဟနာပြည်ပြီးမှရာသမေညာရောက်သလုံးကဒါတွေကင်းသွားတာပဲဆိုပြီးလို့သိရမှာရာသမေညာမရောက်သေးခင်တော့အနာဂါမိမဲ့နဲ့လည်းပဲကင်းတာပြီးတာမလို့ပြီးတာပေါ့အနာဂါမိမဲ့ညာရောက်ပြီးတဲ့အနာဂါပုဂ္ဂိုလ်ကလည်းပြန်စဉ်းစားရင်ကာမရာဂတွေပါမှုမရှိဘူးကာမဂုဏ်အောင်ယောက်ျားမိမနဲ့စပ်ပြီးတော့ ဒီကတော့သာယာမှုနှိမ့်သက်မှုတွေ့တာမှုတွေမဖြစ်တော့သာတော့ဝယ်သာရတယ်နဲ့စပ်ပြီးတော့အဲဒီတော့သာမှုတတ်မဲ့မှုမဖြစ်ဘူးအဲဒါနဲ့ခုအရေးကြီးတယ်ကာမရာကကင်းမကင်းကိုအဲဒါနဲ့ချင်းချင်းကြည့်ကိုယ်ကိုယ်လည်းချင်းချင်းနေတယ်သူများလည်းပဲဟုတ်လားမဟုတ်လားဆိုတာအချိန်နေကြည့်လို့ရင်ရတယ်သူများတော့ကာမအာယုန်နဲ့စပ်ပြီးသာမှုရှိသလားမရှိသလားဆိုအရေးကြောင်တွေကပေါ်နေသာတော့ဝယ်သာရနဲ့စပ်ပြီးတော့ ဒါမဲ့ဘာမှုဖြစ်မဖြစ်ကလည်းသူကလည်းထင်ရှားပါရဲ့လို့သာတချို့ဘာမှယဉ်ကြည့်တာတွေတာရနာကြည့်တာကိုအဲသေလေးတို့ကိုယ်တို့မတော်အားလေးတာရနာကြည့်တယ်အားလေးတွေမပြတ်နိုင်ဘူးလို့ဒါမှုလေးကြည့်တယ်ကာမရာဂတွေပဲနေဥစ္စာနာဂံဆိုရင်တော့ဒီဥစ္စာရှိကြမဟုတ်တော့ဘူး အဲ့ဒါလည်းပဲနာဂာမိမရောက်သွားလို့ရှိရင်ကာမဂုဏ်အာယုန်နဲ့စပြီးသားတဲ့ကာမရာဂတွေအကုန်ကျင်းသွားကာမိသနာကာမအကျမ်းစာတွေအကုန်ကျင်းသွားအဲပြီးတော့ဘောဓပါတိမဲ့သရာမိမဲ့ရောက်လို့ရှိရင်လည်းပဲပယ်လာကြောင်းဖြစ်တဲ့ကာမိသနာကာမရာဂတွေကျင်းပါတယ်ဒီနေတဲ့ကာမှုအကြောင်းပြုပြီးတော့သူများတဲ့ကိုတမ်းမဲ့သူများဥစ္စာကိုခိုးယူမဲ့လိမ့်မဲ့ မတော်မတရားပြုမယ်ဆိုတဲ့အဲ့ဒီအခြေအနေရောက်တော့ပြင်းထန်တဲ့ကာမရာဂတွေမရှိတော့ဘူးဆိုတာကိုယ့်အကိုသိနိုင်တာသူများကတော့သိနိုင်မှာမဟုတ်လားတော့ကိုယ့်အကိုပဲသိနိုင်အဲ့ဒီလိုမဲ့လေးပါးနဲ့ထိုက်တရားလေဥစ္စာပယ်ပြီးတော့သွားတာကိုမဲ့လေးပါးရောက်ပြီးတဲ့ပုဂ္ဂိုလ်တွေကသိတာပေါ့လေယထာသာကျင်ကြောင်းကြောင်းလေးဘိနာသာဝိပဿနာချင်းပယ်ရပြီးတော့ကာမေသနာသာကာမလိုသနာဤ အာယတိန်ဥပါဒနောင်ခါကာလနဲ့မဖြစ်ပေါ်ခြင်းသည်ဟောတိတိသင်္သာတို့ကာမရာကလုံးဝမဖြစ်ပေါ်ကာမိသနာလုံးဝမဖြစ်ပေါ်ခြင်းရဲ့အကြောင်းကိုလည်းပါဇာနာတိသိသည်အရတမညာရောက်ရင်အကုန်လုံးဒီတရားဒီလိုညုံနာသင်္ခါရငိမ့်တဲ့တရားကိုတွေ့သွားတဲ့အရတမအကြောင်းအကုန်လုံးကျင်းသွားတယ်ပြီးရနိုင်မညာရောက်လို့ရှိရင်ကာမရာကကြာမိမနဲ့ဆက်တဲ့ကာမဂုဏ်အာယုန်တွေသာသဝင်နဲ့ဆက်တဲ့ အဲကာမဂုဏ်အာယုန်တွေဗာယာနိတ္တမှုကာမရာဂကျင်းသွားပြီဆိုတာဒီလိုသိရကာမိသနာကာမရာအတူတူပဲသောတာပတိမဲ့ဖို့သရာယင်းကိုရောက်တဲ့ပုဂ္ဂိုလ်ကလည်းအပယ်လာကြောင်းဖြစ်တဲ့အလွန်ကျမ်းသာတဲ့ကာမရာဂတွေကာမိသနာတွေကျင်းသွားပြီအဲလူချင်းနေတဲ့မှုအကြောင်းပြုပြီးတော့မကောင်းမှုအကုသိုလ်တွေငါမပြုနိုင်တော့ဘူးမကောင်းမှုအကုသိုလ်တွေပြုနိုင်တော့အောင်ကျမ်းသာတဲ့လူချင်းမှုနေတဲ့မှုသာမှုတွေ့ရမှုတွေငါမရှိတော့ဘူးဒီလိုကျင်းသွားတာသိတာ အဲ့ဒါကိုမာကာမေသာနာနဲ့စပ်ပြီးတော့ဓမ္မ ानु ပါဒနာဖြစ်ပုံပါပဲဓမ္မ ानु ပါဒနာဖြစ်ပုံစုံသွားပြီအချိန်လည်းစုံသွားပြီနောက်သတင်းကြမှာဇာဘာကပညာမေကြတော့နောက်သတင်းကြတော့နည်းနည်းပြီးတော့ပါလိမ့်မယ်ဆိုတော့ဒီကနေ့တော့အစဆုံးဖြစ်လို့အဲပညာဇာဘာကပညာမေကြစသည်တင်ဒီဝရဏတွေဓမ္မ ानु ပါဒနာဖြစ်ပုံတွေဟောရမယ်နေတရားသိညာအောင်လို့အများဝေရအောင် ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားအားထုတ်ရသောတရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ရှိသော ဒီကောင်းမှုပေါင်းသည်ဘုရားကကိုအမိယဖဆရာသမားတော်၎င်းဤရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်တို့အား၎င်းသေဥစွာအထူးသဖြင့်ညဘေဝေဝါကုန်၏ ပေးပေးပါကုန်၏မြတ်ပေးပေးပါကုန်၏ကြားမင်းမှစ၍အလုံးစုံသောနာပေါင်းတို့အားလည်းမြတ်ပေးပေးပါကုန်၏မြတ်ပေးပေးပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြတ်ပေးပေးပါကုန်၏ညပေးပါကုန်၏ မိဖတို့မှစ၍လုံးစုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှုဤအဖို့ပါကကိုအညီမျှရကြ၍ကိုစိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာ Gracias.